ဒီနေ့ဩကာကြီးဟာတင့်ရဲ့ဆရာဆိုတဲ့တရားတော်လေးကိုဘုန်းကြီးဟောကြားပေးဖို့ပါလောကုတ္တနာမစေရောအတ္တနထပရတကော ကာဟကောတဉာဏိယတံဒုက္ခံသမတိကိစ္စတိလောကောတတနာမာစီရောအတနတ္ထပရတကောကာဟကောတဉာဏိယတံဒုက္ခံသမတိကိစ္စတိလောကောဟောဤကမ္ဘာလောကကြီးတိ လောကောတတ္တလောကသင်္ခါရလောကဩကတလောကဥစွာသောလောကအကြည့်တိတတနာတုတုငါငါတတဝါမှန်သမျှတို့ဤအဒါနတာပဒတကောအကျိုးရှိသည်အကျိုးမဲ့သည်ကိုပြတ်တတ်သောအာစီရောဆရာသမားတွေဖြစ်ပါ၏ဟောဒီလောကကြီးဟာ အလုံးသောပုဂ္ဂိုလ်များရဲ့အကျိုးရှိတယ်အကျိုးမဲ့တယ်ဆိုတာကိုပြတ်တတ်တယ်ဆရာသမားတွေပဲတဲ့လောကကြီးဟာဆရာသမားတွေတဲ့လောကောဟောဒီလောကကြီးသည်တတ္တနာတုတုငါငါတတ္တဝါမှန်သမျှတို့၏ အတဏတပတ္တတေကောအကျိုးရှိသည့်အကျိုးမဲ့သည်ကိုပြတ်တတ်သောအာစီတော်ဆရာသမားတွေဖြစ်ပါ၏ဆိုလိုရင်းကတော့လောကကြီးဟာဆရာပဲထင်နေကြတာကကိုကဆရာလို့ထင်နေတာအကုန်တကယ်တမ်းစဉ်းစားကြည့်တော့ကိုကတပည့်ပဲလောကကြီးကကိုယ့်ကိုအမျိုးမျိုးပညာတွေပေးနေတယ် ပညာတွေပြယူတတ်ရင်ပညာရမယူတတ်တဲ့ပုဂ္ဂိုလ်မရဘူးယူတတ်မှရကာဟကောတံညာနိယတဒုက္ခံသမတိကိစ္စတိတန်တော်အကျိုးမဲ့အကျိုးရှိကိုကာဟကောယူတတ်ရအောင်ပြုတတ်သောညာနိယတပညာဉာဏ်ရှိတဲ့ပုဂ္ဂိုလ်သည် ဉာဏ်ဤပညာဉာဏ်ရှိတဲ့ပုဂ္ဂိုလ်သည်ယတ္တအချွေယံအကျော်စောကို၎င်းဒုက္ခချမ်းသာဒုက္ခကို၎င်းတမတိကိစ္စတိကောင်းစွာမသွေရနိုင်ပါ၏လောကကြီးကနေပြီးတော့မိမိကိုဉာဏ်ရည်သင်ကြားပြသပေးနေတာကိုမိမိက ရအောင်ယူတတ်မယ်ဆိုရင်တဲ့အချွေညာအကျော်စောရေကိုလည်းရနိုင်တယ်လောကချမ်းသာဒုက္ခတွေကိုလည်းရနိုင်တယ်သန္တရာကနေပြီးတော့လွတ်မြောက်ရာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုလည်းရနိုင်တယ်မိမိတို့ဒီမှာလောကကြီးကပညာတွေသင်ကြားပေးနေတာ အဲ့ဒီပညာတွေကိုမိမိကရအောင်ယူတတ်လို့ရှိရင်လည်းဒီလောကမှာ ကောင်းကျိုးတွေရနိုင်တယ်တန်ត្រာကောင်းကျိုးတွေလည်းရနိုင်တယ်ဒါကြောင့်မို့ဒီလောကကြီးဟာမိမိတို့ရဲ့ဆရာသမားပဲဖြစ်တော်ဘုန်းကြီးတို့အမြဲတမ်းမိမိတို့ကိုပညာတွေပေးနေတယ်ဒီလောကကြီးကတရားတွေလည်းပေးနေတယ် သို့တော်လည်းပဲဆရာကပေးပေမဲ့ယူတတ်တဲ့ယူတတ်မှလည်းပဲရမယူတတ်တဲ့ပုဂ္ဂိုလ်ဆရာကပညာတွေပေးပေမဲ့ရရလားမရနိုင်ဘူးဆရာကဘလောက်ပဲဒီတစ်ပည့်ကိုရစီခြင်းဘလောက်ပဲရစီခြင်းလို့သူ့ကိုတခါလဲဤအမျိုးမျိုးတွေပေးပေမဲ့ तू မယူတတ်ရင်ရပါမလား ဒါပေမဲ့သူ့ကိုပေးနေတာမဟုတ်ပေမဲ့ဘေးကနေကြည်ရင်နဲ့ပဲယူတတ်တဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီပညာကြီးမရဘူးလား။ရတယ်ယူတတ်ရင်ရတယ်။ယူတတ်ရင်ပညာပြင်ရတာလားဆိုတော့ဘုန်းကြီးတို့ယောဂီများခုတရားတွေအားထုတ်တဲ့ပုဂ္ဂိုလ်ကိုတရားတော့မရနိုင်ဘူးလား။တရားလည်းရနိုင်တယ်မယူတတ်ရင်တရားလည်းမရနိုင်ဘူး။

ခံထားတဲ့ရေအိုးကြီးတွေရေစီပိုင်းကြီးတွေဒီလိုတစ်ဆက်ချင်းလေးပေါင်းပေါင်းချနေုံနဲ့ပြည့်လိမ့်မယ်လို့ကိုမထင်အောင်သို့တော်လည်းပဲကြပံများလာတဲ့အခါကျတော့ရေအဆက်ပေါင်းများလာဒီရေအိုးကြီးဘာဖြစ်သွားလဲအလုံးကြည့်ချံသွားရင်ကြည့်ချံသွားအခုဘုန်းကြီးတို့ဒီမှာ ခင်အားလျော်စွာအင်အားကွန်နေတတ်ထားတယ်အင်အားကွန်ကနေပြီးတော့ခုဘုန်းကြီးတို့ကိုယ့်အကိုယ်ပဲယူတတ်မယ်ဆိုရင်အပေါ်ကနေပြီးတော့အေးတက်တွေကနေပြီးတော့နောက်ခဲပြီးတော့ရေတွေစက်ကြီးကြကြနေတဲ့ရေလေးဟာတစ်ဆက်ချင်းလေးတစ်ပေါက်ချင်းလေးရေလေးတွေကြနေတာပဲတစ်ပေါက်ချင်းတစ်ပေါက်ချင်းလေးကြအဲ့ဒါလေးဟာခါလေရေကြီးကြပါများတဲ့အခါကျတော့ဘုန်းကြီးတို့အခုအပြင်မှာဆိုရင် ရေဒီဟာပြန့်ကျဲပြီးတော့အခါနဲ့ပေါ်ကြီးလို့ညီသားဆိုရင်ပေါ်ကြီးလို့ဖြစ်သွားအဲတကယ်လို့ဒီမှာအိုးနဲ့ခွက်နဲ့ခံထားမယ်ဆိုရင်လည်းအဲဒီရေတွေပါဖြစ်သွားမယ်ပြည့်စံသွားမယ်ပြည့်စံသွားမယ်ဒါကြောင့်ဇလဗေဒုနိပါတိနာကမသောပုရတောကတောတဲ့ သဟေတုပပ္ပတဟေတုသဗ္ဗဝိဇာနံဓမ္မတသတနတသဇလပေတုနိပါတိနာယေစစ်တွင်တစ်စစ်တစ်စက်ချင်းကြပါများသဖြင့်ကမတော်အစဉ်အတိုင်းတရွေ့၍ကတော်အိုးကြီးပြီးဝါစီပိုင်းကြီးပြီးပူရတိပြည့်၍လာရပေ၏ရည်စက်တွေတစ်စက်မိတ်ကနေပြီးတော့ကြ ရေကိုးစဉ်ဆိုရင်ဘုန်းကြီးတို့အညာဒေသမှာရေကိုးစဉ်ရေကိုးစဉ်ပေါ်မှာအပေါ်ကရေကိုးလေးတင်ထားတယ်အောက်ကဒီပိုင်းကြီးကျင်းလုံးလေးခံထားတယ်ရေကိုးလေးခံထားရေကိုးကရေပြည့်ထည့်ထားရင်ကနေပြီးစိမ့်ပြီးတစ်ဆက်ချင်းလေးကြာလာတယ်ဒါပေမဲ့အောက်ကရေအင်းလုံးဟာပြည့်ပြည့်သွားလို့ခဏခဏသွန်းသွန်းပြရတယ် ဒါတစ်စက်ချင်းလေးကြာတယ်ဒါကြောင့်ကလဗိန္ဒုနိပါတိနရေတစ်စက်တစ်စက်များကြာခြင်းဖြင့်ကမတောအစဉ်အတိုင်းတည်း၍ခတောအိုจิตတိဝါစီပိုင်းจิตတိဝါရှင်အင်တုံจิตတိပုရတိကြည့်၍နာရပေတတောတစေတစေကြပါများတဲ့ချင်းရေအိုကြီးပြည့်၍လာခြင်းသည်သဗ္ဗဝိဇ္ဇနံအလုံးစုံသောအတ္တပညာတို့၏၎င်း ဓမ္မသစ္စာလုံးစုံသောတရားဤ၎င်းတဏ္ဍသစ္စာလုံးစုံသောပစ္စည်းဥစ္စာဤ၎င်းဟေတုဟေတုအကြောင်းရင်းအစစ်တကယ်တမ်းဖြစ်ပါ၏ခွန်ကြီးတို့အဲ့ဒီရေတစ်စက်တစ်စက်ချင်းကြာနေတာလေးကြည်ပြီးတော့မိမိတို့အဲ့ဒီကနေပြီးတော့ပညာကြီးရအောင်ယူတတ်မယ်ဆိုရင်ပညာကြီးမရဘူးလား ကဲအဲ့ဒီမှာတစ်သက်တစ်သက်ကျနေတဲ့ရေဦးကြီးကအဆက်ပေါင်းများတော့ရေအင်လုံးကြီးအောက်ကရေစီပိုင်းကြီးပါဖြစ်သွားမယ်ပြည့်သွားတယ်လို့ပဲအဲ့ဒီရေဦးကြီးဟာတစ်သက်တစ်သက်ကျရင်ပြည့်သွားတယ်လို့ပဲနည်းနည်းတော့ပညာရှာနေတဲ့ပုဂ္ဂိုလ်ကလည်းပဲဒီနေ့ကိုတမျက်နာချင်းတမျက်နာချင်းစာလေးကိုဖတ်သွားမယ်ကြည့်သွားမယ်ဆို ရပောင်းများလာတဲ့အခါကျတော့ဟောစာမျက်နှာပေါင်းနည်းနည်းလေးရမှလားအများကြီးရမှလားအများကြီးပဲဒီစာကြည့်တဲ့ပုဂ္ဂိုလ်တွေကြည့်နေ့စဉ်တစ်နေ့တစ်နေ့လဲလဲလဲလဲသို့မဟုတ်ကိုကနာရီနဲ့ကြည့်မယ်ဆိုရင်တစ်နေ့မှတစ်နာရီပဲကြည့်မယ်ထားဒီနေ့တဏှာကြီးလောက်တဏှာကြီးလောက်ကြည့်သွားမယ်ဆိုရင်ပဲတခါလေရက်ကနေလလကနေနှစ်ရောက်သွားပြီဆိုရင်စာမျက်နှာပေါင်းစာအုပ်ပေါင်း အများကြီးလေ့လာပြီးမဖြစ်ဘူးလားအများကြီးလေ့လာပြီးဖြစ်သွားတယ်ဘုဒ္ဓတ္တတွေရောနင်းမလားများမလားဘုဒ္ဓတ္တတွေများသွားပြီအတတ်ပညာတွေအများကြီးတက်သွားပြီခွန်ကြီးတို့ဒီမှာစီးပွားရှာတဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲဒီတိုင်းပဲလေတနည်းနည်းနည်းနည်းနည်းလေးစုလေအများကြီးမစုနဲ့တနည်းကိုနည်းနည်းနည်းနည်းလေးကို စုသွားမယ်ဆိုရင် အဲဒီမှာစုပါများလာတဲ့အခါကျတော့ပစ္စည်းဥစ္စာဟာနည်းမလားများလာမလားများလာပြီကြည့်ပေါ့ဘုန်းကြီးတို့အခုစုဘူးလေးတွေစုဘူးလေးတွေလောက်ကြတယ်တနေ့မှနည်းနည်းနည်းနည်းလေးပဲဒါဘုန်းကြီးတို့အခုထင်ရှားတဲ့ဟာကိုပြမယ်ဆိုရင်ဘုန်းကြီးတို့ရွှေတကုံစေတီတော်ကြီးရဲ့အနောက်ဘက်မုတ်အနောက်ဘက်မုတ်ကတစောင်းတော်ကြီးဆိုရင်ဆယ်ပြားတစောင်းလို့ခေါ်တယ်ဆိုတော့ ဘာတကောင်းလဲလေဆယ်ပြားချင်းဆယ်ပြားချင်းစုစုပြီးတော့လှူတာအဲဒီမှာတစ်နေ့မှဆယ်ပြားတစ်နေ့မှဆယ်ပြားဆယ်ပြားချင်းဆယ်ပြားချင်းစုစုပြီးလှူတာကြည်စမ်းပါဦးတကယ်ဇီရီတော်ကြီးရဲ့အင်မတန်မှကြီးညိုဝယ်တတ်ပါရဖြစ်တဲ့တကောင်းတော်ကြီးကြီးကျယ်ခမ်းနားတဲ့တကောင်းတော်ကြီးဖြစ်သွားဒါမိမိတို့ဒီမှာစွန့်မိတဲ့အခါအများကြီးအများကြီးဖြစ်သွား ခုနေ့စဉ်နေ့စဉ်ခုစုဘူးလုပ်ထားတဲ့ပုဂ္ဂိုလ်အားလည်းပဲတစ်နေ့မှတစ်ကြပဲစုတစ်နေ့မှတစ်ကြပဲစုအဲဒီစုတဲ့အခါကျလမ်းနဲ့ခြေတဲ့အခါကျတော့ဩတကြပေါင်းများလာတဲ့အခါကျတော့တဏှဆိုရင်ဟော30ရသွားပြီအဲဒီလိုပေါ့ချက်ပေါင်း30ချက်30ရသွားပြီအဲဒီလိုနည်းနဲ့အဲဒီလိုနည်းနဲ့စုစုပြီးတော့ထားမယ်ဆိုရင်ပစ္စည်းဥစ္စာတွေညှော့နေပါမလားတိုးပွားလာမလား ုန်းကြီးအမေရိကကိုရောက်တဲ့အခါဒကမာကြီးတယောက်ကသူနဲ့ဒီမြန်မာနိုင်ငံမှာတွေ့ဘူးပါသူမြန်မာနိုင်ငံမှာအဲတော်တော်များများသူလူဒန်းတာလေးကိုတွေ့ဘူးပါတော်တော်များများလူဒန်းတော့သူနဲ့ဘုန်းကြီးအမေရိကမှာရောက်တယ်သူကဆန်ပရာဘက်ကအဲဒီမှာဘုန်းကြီးဒီစကံပွဲတရားပွဲကြီးရှိလို့အဲဒီမှာရောက်တော့ အဲဒီဓမ္မကြီးနဲ့တွေ့တဲ့အခါတွေ့ပြီးတော့ဘုန်းကြီးကလည်းအိမ်ကိုလည်းတက်မှာရှင်းပြီးတော့သူလျှောက်ပြတာဒီမှာအဲဒီမှာအကျွေစီတွေသူ့အိမ်မှာအများကြီးအကျွေစီတွေအများကြီးတွေ့တာအကျွေစီတွေအများကြီးတွေ့ထားတယ်ဟိုနိုင်ငံမှာအကျွေစီလေးတွေတရားစီကစအကုန်သုံးလို့ရတယ်အကျွေစီလေးတွေသူ့စိတ်အဲဒီမှာအကျွေစီတွေအများကြီးတွေ့ပြီးတော့ဒီကျွေစီတွေဘာလို့ဖို့လဲဘုန်းကြီးကမေးတော့အဲဒီဓမ္မကြီးက ဆရာတော်တဲ့တပည့်တော်မြန်မာနိုင်ငံပြန်ပြန်ပြီးလူးနေတာအဲ့ဒီအကျွေစီးတွေကောက်ဖြစ်လူးနေတာသူများမလိုအပ်လို့ပြစ်ထားတဲ့အကျွေစီးတပည့်တော်ကောက်ပဲအဲ့ဒီအကျွေစီးလေးတွေကောက်ကောက်ပြီးစုတာအများကြီးအကျွေစီးတွေရအဲ့ဒီအကျွေစီးတွေစုပြီးတော့လူတာလေစုပါများတော့တခါလေဝတ္ထုကြီးငွေတွေအများကြီးမရဘူးလား လှူဒန်းတဲ့အခါမှာလည်းပဲများများမလှူနိုင်ဘူးလားဒီအဲ့လိုပဲဒါစုပါများအခုဒီရေပောက်ကလေးတစ်စက်တစ်စက်ကြတာလေးကိုကိုနမူနာယူပြီးတော့ဘာပဲလုပ်လို့ဩတစ်စက်ချင်းကြကြကြပါများတော့အဆက်ပေါင်းများတော့ရေပြည့်တယ်လို့စာရိဖတ်ရင်လည်းငါတရွေ့ချင်းတရွေ့ချင်းသို့မဟုတ်တဏှာကြီးချင်းတဏှာကြီးချင်းလေ့လာရင်နာယီပေါင်းများရင်ငါစာအုပ်ပေါင်းများကြီးစာပေပေါင်းများကြီး အများကြီးလေ့လာနိုင်သွားပါလားဆိုတော့ကိုယ့်အကူဒါလေးကိုဒီမှာကိုယ့်ဘက်ကယူတန်းအောင်ပေါ့ဒါလေးနမူနာလေးတွေပြောပြလောကကြီးကမြင်မြင်တမျှအရာဒါဆရာတွေပဲဆိုတာကိုပြောပြတရားမှန်လေဒီတိုင်းပဲလေတရားမှန်လေဒီတိုင်းပဲအခုဘုန်းကြီးတို့ယောဂီများတရားတွေကိုကိုယ်တိုင်အားထုတ်နေတာပဲကိုယ်တိုင်အားထုတ်နေတာမှာဒီထဲမှာဘုန်းကြီးတို့အခု မိမိရဲ့ခန္ဓာကိုယ်ကြီးကိုကတရားတွေမပြဘူးလားကဲဘုန်းကြီးတို့ဒီမှာဆူရိုးစကားမရှိဘူးလားတရားရှာရင်ဘယ်မှာတွေ့တရားပြောင်းရင်ဘယ်မှာရှာအခုခန္ဓာမှာမရှာဘူးခင်ဗျားတို့အပြင်မှာရှာတယ်တရားဘာတွေမြင်နေညာတွေမြင်နေလို့ပြောနေတာကြည့်လေဒါခန္ဓာမှာမဟုတ်ဘူး တကယ်တရားခန္ဓာမှာရှိတယ်။ဘယ်မှာရှိလဲ။ခန္ဓာမှာရှိတယ်ခန္ဓာမှာသိချာကြည့်။ဒီခန္ဓာကြီးဟာသိသိချာချာကြည့်ရင်ဒီခန္ဓာကိုယ်ကြီးရဲ့ဒီမှာမမြဲတဲ့သဘောတွေသိသိချာချာတွေ့နေတယ်။ဟောဒီခန္ဓာကိုယ်ကြီးဟာဘုန်းကြီးတို့အမှားခန္ဓာကြီးဘာခန္ဓာလဲ။အနာခန္ဓာကြီးကိုယ်ပိုင်မဟုတ်ဘူးကိုယ်ပိုင်မဟုတ်တော့တနေ့တစ်ချိန် ဒီခန္ဓာကြီးဟာဒီမှာပင်မဲ့လက်ကို ပြန်ပြန်အပ်ရမှာဘုသူစီအပ်ရမှာလေပင်မဲ့လက်ကိုအပ်ရမှာအဲဒါပင်မဲ့လက်မအပ်ခင်ဒီခန္ဓာဒီအငှားခန္ဓာကိုယ်ကြီးကိုကိုကအရင်တည်ပြီးတော့အမြတ်ရအောင်ရှာဘာရအောင်ရှာအမြတ်ရအောင်ရှာဘုန်းကြီးတို့ကမှစာပေမှာတော့ခိုင်းနွားကြီးနဲ့ဥပမာပေးတယ် ပါနဲ့ဥပမာပေးထားတယ်ခိုင်းသွားရင်ခိုင်းသွားရင်ဘုန်းကြီးတို့တောတော်ဒီတမှာတချို့ကလေရှိတယ်နွားမရှိဘူးနွားမရှိတဲ့အခါကျတော့အဲ့ဒီခိုင်းသွားကြီးကိုသူများစီကတနေ့ကိုဘလောက်ဆိုပြီးအခကြေးငွေနဲ့မငှားရဘူးလားပြန်ငှားပြီးတော့ကိုယ့်ရဲ့လေကိုထွန်ရဲ့လောက်ကန်ရအမြတ်ရအောင်အဲ့ဒီမှာဒီခိုင်းနွားကြီးကိုငှားထားပြီးတော့ ရင်းနဲ့အပိုင်းခြားနဲ့ငှားပြီးတော့နာနာခိုင်းမြန်မြန်ခိုင်းနိုင်လေဒီနွားကြီးကိုမြန်မြန်ခိုင်းနိုင်လေကိုယ့်အတွက်အကျိုးအများများများမရဘူးလားမြန်မြန်ရတယ်။အော်နွားကြီးကလှလိုက်တာနွားကြီးကလေတခါလေလှလိုက်ချောလိုက်တာဒီနွားကြီးတော့ငါခိုင်းလို့မခိုင်းရပါဘူးဆိုပြီးအစာကျွေးပြီးတော့ချော့မော့ပုတ်တတ်မွေးထားရင် အဲ့ဒီပုဂ္ဂိုလ်အများရမလားအရှုံးပေါ်မလားဒီဒီနွားကြီးကအချိန်တန်ရင်ကိုရမှလားပြန်ပေးရမှာပိုင်ဆက်စီပြန်ပေါ်ဘုန်းကြီးတို့အခုဒီမှာခန္ဓာကြီးကအနာခန္ဓာကြီးဒီခန္ဓာကြီးကိုခင်ဗျားတို့နေ့စဉ်ပြုပြင်ယူရပြီးတော့တခါလဲပြုစုနေတာနေ့စဉ်ကြွေးရနေ့စဉ်မွေးရနေ့စဉ်ပြုစုရ အဲ့ဒီဒီခန္ဓာကြီးတွေကလေကိုယ်ကဒီမှာအမြတ်ရအောင်အလုံးမလုံးနိုင်ရင်တော့ဒီခန္ဓာကြီးရနေတာကိုယ်အတွင်းအရှုံးမပေါ်ဘူးလားဥပမာမြို့ဆိုတော့မြို့ကဥပမာနဲ့ပြောရရင်ဘုန်းကြီးတို့ဒီမှာမြို့ပေါ်မှာတိုင်းစီကားအဲ့ဒီမှာတိုင်းစီကားကြီးအနှမ်းမောင်းတဲ့ပုဂ္ဂိုလ်ဟာပုံနာစီကငားရငားလို့ရှိရင်သဘောမတင်ရဘူးလား ကဲသဘောငွေတင်ထားတင်ထားပြီးတော့တနေ့ကို1000ပေးရမယ်သို့မဟုတ်9000ပေးရမယ်ကားရဲ့အလိုက်ပေါ့တနေ့ကို9000ပေးရမယ်ဆိုရင်ကိုကတနေ့တနေ့ကို9000တဲ့မကရအောင်မရှာရဘူးလားဒီကားကိုမခိုင်းရဘူးလားခိုင်းရမယ်ဟောဟောကားလေးကအစ်စ်ကလေးလှလိုက်တာငါဒီလောက်ကားအကောင်လေးလှတာလေးမခိုင်းရဘူးမမောင်းရဘူးငါတော့ ဒီကားလေးကိုတာလိထားမှပဲသူနေ့စဉ်ရေမိုးဆေးပေးပြီးတော့တခါနဲ့ပွတ်တိုက်ဒီကားလေးအလှကြည့်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အမြရမလားအရှုံးပေါ်မလားအရှုံးပေါ်ပြီအချင်းကြရင်ကားပိုင်ရှင်ကိုပေးရမှာနေ့စဉ်နေ့စဉ်လေအုံနာကမပေးရဘူးလားပြစောစောပိုင်းကလည်းပဲအဲ့ဒီမှာခွန်အနေအားဖြင့်ပေးထားရပြီနေ့စဉ်လေပေးရအောင်မယ်ကိုယ့်ရဲ့စားဝတ်နေရေးကလည်းပဲဒီ ကားကိုရင်တည်ပြီးတော့ခိုင်းပြီးတော့ဒီနေ့စားဝတ်နေရပြည့်စုံအောင်လုပ်ရမှာအဲဒီတော့ကိုကမခိုင်းရလို့ဒါကိုအနှာကြည့်ပြီးတော့ပုတ်တတ်ပေးနေလို့ကတော့အမြတ်ရမလားအရှုံးပေါ်မလားဒီလိုဆိုရင်အဲ့ဒီအငါးငါးတိုင်စီလေးလို့ပေါ့ကိုယ်ခန္ဓာကြီးဟာတနေ့သိနေတဲ့သိနေလက်ကိုပြန်အပ်ရမှာသိနေလက်မအပ်ခင်ကိုယ့်အတွက်အများရအောင်များများကြီးခိုင်းထားဖို့မလိုဘူးလား ဒီသိငင်းကပင်မိလားခေါ်မှမသိဘူးဘုန်းကြီးတို့ယောဂီများတရင်ကုံသွားတိုင်းကုံသွားတိုင်းသိဖို့ဝေးတာလားနီးတာလားနေ့စဉ်တော့တရက်ကုံသွားတိုင်းကုံသွားတိုင်းသိဖို့နီးနီလားငယ်စဉ်ဘဝကတော့တကယ်ပဲခွန်ကြီးတို့ဘယ်လိုပြောပြောသဘောမပေါက်ဘူးသိခဲ့တယ်သဘောပေါက်ခဲ့တယ်စာတော့စာသဘောပဲသိတယ် တကယ်ကိုဉာဏ်နဲ့သိတာကတော့အသက်အရွယ်ရပြီးတော့အတွေ့အကြုံကြီးရလာမှသိတာဘုန်းကြီးတို့အခုကြတော့သိပြီဘုန်းကြီးတို့အခုသိနေပြီအချိန်တွေဟာကိုယ့်အတွက်ဘာမှမကြံတော့ဘူးဘာမှမကြံတော့ဘူးဆိုတာသိနေပြီအချိန်တွေကမကြံတော့ဘူးကိုယ်ကလှုပ်ရှင်တယ်စိတ်ဖယ်ရှိတယ်ဒီခန္ဓာကိုယ်ကြီးကလိုက်နိုင်သေးရလား မနိုင်နိုင်တော့ဘူးကိုယ့်နဲ့ကိုယ့်ချီလေးကိုယ်တဲနိုင်တော့ဒီခန္ဓာကြီးအရင်တည်ပြီးတော့ကိုယ့်အတွက်သီလတွေအမြရအောင်ယူဖို့မလိုဘူးလားတမာတိတွေအမြရအောင်ယူဖို့မလိုဘူးလားဝိပဿနာဉာဏ်တွေအမြရအောင်ယူဖို့မလိုဘူးလားဒီခန္ဓာကို အရင်တည်ပြီးအမြရအောင်ယူအရှုံးမပေါ်ကြီးနဲ့အရှုံးမပေါ်ကြီးနဲ့အမြရအောင်ယူ အမြတ်ရအောင်ယူဆိုတော့ညာညာမကြိုးစားရဘူးလားကြိုးစားရလိမ့်မယ်မကြိုးစားဘဲနဲ့ဒီခန္ဓာကိုညာနေပြီဆိုရင်ကတော့ဆိုလိုတာအနာဂါကိုစနေတာနဲ့အတူတူပဲအနာဂါကြီးကိုတခါတည်းပြုတ်ကျင်ပြီးတော့တခါတည်းပုတ်တိုက်စနေမခံရဘူးကာကအတိတ်လေးဆိုပြီးတော့အဲလိုဆိုရင်ကတော့ဒီပုဂ္ဂိုလ်အမြန်မရတော့အရှုံးကြီးတယ်အချိန်တန်ရင်ကားပိုင်ရှင်တန်ပြန်ပို့အောင်အဲတော့ ဒီခန္ဓာကြီးကလည်းအချင်းတန်ရင်သိမင်းလည်းခံရမှာအဲဒီတော့သိမင်းလည်းမအခင်ကိုယ့်အတွက်အမြတ်ရအောင်များများယူရတယ်ဒါကြောင့်မို့ရင်းမြင်သမျှကနေပြီးတော့ခွန်ကြီးတို့ယောဂီများပညာရှာတဲ့ပုဂ္ဂိုလ်ဆိုရင်လူငယ်တွေဆိုရင်လည်းပဲစောစောကရေတစ်စက်တစ်စက်ကလေးကြာနေတဲ့တစ်စက်မိကကြာတဲ့ရေပေါ်ကလေးကြည့်ပြီးတော့ဩအစည်းအဆက်ပေါင်းများရင် ရေအိုးကြီးတွေပြည့်စံသွားတယ်လို့ပဲငါလည်းပဲစာလေးကို တနေ့ကိုတမျက်နှာချင်းတမျက်နှာချင်းရအောင်ချက်မယ်ဆိုရင်ရက်ပေါင်းများလာတဲ့အခါကျတော့စာမျက်နှာပေါင်းစာကြောင်းရေပေါင်းအများကြီးမရဘူးလားကဲခွန်ကြီးတို့ကအင်းဝခေတ္တုံကမကာရလောပံဆိုတဲ့ခင်ကြီးပြောဆရာတော်မတလုံးကြီးဆရာတော်ပါဆရာတော်လေ လုံးဝမသိတာမတတ်တာမဖြစ်တာဘာလို့ရှိဘူးအဲ့ဒီဆရာတော်သူဟာအသက်ရွယ်ကြီးရင်တဲ့အချိန်ကြာမှာနန်းတော်သွားပြီးတော့အဲ့ဒီမှာမင်းထံမှာသွားပြီးတော့ကန့်ကူတံသွားပြီးတော့အလှခံတာကန့်ကူတံသွားလှခံတာခွန်ကြီးတို့ငယ်စဉ်တုန်းကအဲ့ဒီကန့်ကူတံနဲ့ပဲခွန်ကြီးတို့လည်းစာကြည့်ခဲ့ရတယ်ဒီပညာပေါ်မှာ ကန့်ကူတာနဲ့ဘုန်းကြီးတို့ရေးခဲ့ရတယ်ဒါဘုန်းကြီးတို့အဲ့ဒီခေတ်ကိုမှီလိုက်သေးတယ်ကန့်ကူတာခေတ်ကိုအဲ့ဒီမှာကန့်ကူတာနဲ့စာရေးခဲ့ရအဲ့ဒီတော့ကန့်ကူတာသွားပြီးအလူခံတော့ကိုတော်ကြီးဘာလို့မလို့လဲလို့မေးတာကိုတော်ကြီးဘာလို့မလို့လဲဆိုတာစာသင်မလို့တဲ့ဩကိုတော်ကြီးနဲ့ဒီရွယ်မှစာသင်လို့ဘယ်တော့ကြမှာလဲကိုတော်ကြီးငရုတ်ချပွေးတာ အတက်ပေါက်ရင်ပေါက်မယ်ကိုတော်ကြီးစာတတ်မှာမဟုတ်ဘူးပြောလိုက်တာမင်းကအဲ့ဒါနဲ့ဒီကိုတော်ကြီးပြန်သွားပြန်သွားပြီးတဲ့အခါကလည်းကြတော့နေ့စဉ်ဘုန်းကြီးတို့တဘူးတစ်ထောက်တစ်ထောက်စာကျက်တယ်စာကိုတဘူးတစ်ထောက်တစ်ထောက်ဆိုတော့ဘုန်းကြီးတို့စဉ်းစားကြည့်လိုက်တော့တဘူးတစ်ထောက်ဟာစာတစ်မျက်နှာသာရှိတယ်အဲ့ဒီမှာနေ့စဉ်သူဟာစာတစ်မျက်နှာတစ်မျက်နှာချက် စာတမျက်နှာတမျက်နှာကျတဘူးကိုဝါတယ်ဝါပြီးတော့အဲ့ဒီမှာတဘူးကိုဝါပြီးပြီဆိုရင်ဝါတယ်ဆိုတာခွန်ကြီးတို့ဟိုတမာသားကိုတဘူးလောက်တာအဲ့ဒီတဘူးလေးကိုဝါတယ်ဆိုတာကသွားတယ်လေသွားတယ်သွားတယ်ထဲမှာခြေတွေပါတွေအစာဟောင်းတွေမကြံ့အောင်ပုတ်တိုက်အဲ့ဒါကိုပုတ်တိုက်ပြီးတော့အဲ့ဒီတဘူးကိုလွှင့်ပြလိုက်တာတကားဘောက်ကအဲ့ဒီတဘူးတော့ချချောင်းကို ဝါပြီးတော့တပူနဲ့တိုက်ပြီးတော့လွတ်ပြလိုက်တစ်ချောင်းလွတ်ပြလိုက်တနေ့ရင်တစ်ချောင်းလွတ်ပြလိုက်တနေ့တစ်ချောင်းလွတ်ပြလိုက်အဲ့ဒီမှာလွတ်ပြပြီးတော့တကားပေါက်ကနေအောက်ကိုကြည့်လိုက်ရင်အဲ့ဒီမှာတပူတွေပုံထားလိုက်တာတောင်ပုံရာပုံကြီးဖြစ်သွားကြီးကြီးပဲမြင့်တယ်အဲ့ဒီလိုပဲသူကလည်းပဲစာကိုတနေ့အဲ့ဒီတဘူးတစ်ထောက်တစ်ထောက်ချက်သွားအဲ့ဒီတဘူးတစ်ထောက်တစ်ထောက်ချက်သွားတဲ့အတွက်ကြောင့်မို့ရက်ပေါင်းများလာတဲ့ကတဘူးဇံပေါင်းများလာတဲ့အတွက် စာအုပ်ရေပေါင်းနည်းနည်းလေးရတာလားအများကြီးရတာလားစာတွေအများကြီးရပြီအများကြီးတက်သွားအဲဒီမှာစာတွေအများကြီးတက်ပြီဘာမဆိုမေးမေးကြတာမေးမေးတဲ့နေရာမေးတုတ်တန်ကမေးမလားအဘိဓမ္မာကမေးမလားဘုန်းကြီးတို့ဒီမှာဝင်းကြီးကမေးမလားမေးကြတာကမေးတော့နောက်ပြီးတော့လောကီဘက်ကပညာတွေကမေးမလားမေးကြတာကမေးတော့မေးကြတာမေးအကုန်ဖြစ်နိုင်တယ်သူမသိဘူးဆိုတာမရှိဘူး အဲ့ဒီကကြတော့မှနန်းတော်ကိုဒီမှာငရုတ်ကြွေကြီးသပြင်းညုံလေးနဲ့တာပြီးတော့နန်းတော်ဝင်သွားရှင်မင်းကြီးမေးကြင်ရမေးတော့ငရုတ်ကြွေအတက်ပေါက်ပြီဘာအတက်ပေါက်သွားတာလဲငရုတ်ကြွေအတက်ပေါက်သွားတာတနေ့တနေ့မှစာဖတ်လိုက်တာတပူတံတထောင်တပူတချောင်းသာတနည်းပြောရရင်စာတမျက်နာ နေ့စဉ်စာတမျက်နှာစာတမျက်နှာဖတ်သွားလိုက်တာရှိလားစာမျက်နှာပေါင်းအများကြီးရပြီးတက်ပြီးသွားတာဒါကြောင့်ပညာရှာတဲ့ခံမှလေးပဲအဲ့ဒီလိုအများကြီးတစ်နေ့မှာဟိုစာရပေါင်းကအရွယ်20ရမယ်အရွယ်30ရမယ်ဒီလိုမဟုတ်တမျက်နှာချင်းပုံမှန်သာကြည့်သွားပုံမှန်သာဖတ်သွားပုံမှန်သာလေ့လာသွားရင်စာအုပ်ပေါင်းကျမ်းစာအုပ်ပေါင်းဘာသာအမျိုးစုံဘာသာရအမျိုးစုံကိုကုန်လေ့လာပြီးသားဖြစ်သွားမယ်ဒါပညာရေးပဲက စီးပွားရှာတဲ့နေရာမှာလေဘုန်းကြီးတို့ယောဂီများအဲ့ဒီတိုင်းပဲလေအဲ့ဒီတိုင်းပဲနည်းနည်းချင်းပဲဘုန်းကြီးတို့ခုဒီမြန်မာနိုင်ငံမှာရှိဖို့စီးပွားရှာတဲ့ကလားတို့တရုတ်တို့ဒီပုဂ္ဂိုလ်ကဲသူတို့ရဲ့ပြည်မာကြီးကလာခဲ့တာပဲပြည်မာကြီးကလာခဲ့ပြီးတော့ဒီမှာကိုယ်နိုင်ငံထဲမှာစီးပွားရှာတာအခုဒီမှာဘုန်းကြီးတို့ယောဂီများမကြားခြင်းအစိုးနေ့တိုင်းနေ့တိုင်းမပိကလာပိကလာနဲ့လမ်းပေါ်ကအော်အော်သွားပါအော်မှန်းကိုမသိဘူး တွန်းလဲကြီးမြင်တော့အဲ့ဒါပါလေဆိုတော့ဩဟိုမှာခွက်တို့ပလုံးတို့အမိုက်တရိုက်ကောက်ဝယ်တာတဲ့တခါလေအော်သွားတယ်ဘာလို့ဆိုတော့စာအုပ်စုပ်စာအုပ်ပြက်စက်ကိုဆုပ်ဝယ်တာတဲ့ကဲဘာမှမပြီးကဲနေ့စဉ်နေ့စဉ်အဲ့ဒီလိုလေးကိုတခါဝယ်ပြီးတော့သူစုစုသွားတာနောက်ကြတော့ကလားတထေးကြီးတွေမဖြစ်ဘူးလားကဲတရုတ်တထေးကြီးတွေမဖြစ်ဘူးလားဖြစ်တာသူတို့စုတတ်တာ ဒါကြောင့်မို့လေဘုန်းကြီးတို့မြန်မာတွေကအတုံးမှာတော့ဘုန်းကြီးတို့မြန်မာကအတုံးသမားပဲတရုတ်လိုရှာတယ်ဘာလိုစုတယ်ကလန်းလိုစုတယ်ဘသူလိုမဖြုံးနဲ့ဗမာလိုမဖြုံးနဲ့ဗမာအဖြုံးသမားတက်တယ်ပဲရှာတာကနင်းနေဖြုံးတိပြစ်တာကများများအဲ့တော့ဘယ်မှာချမ်းသာနိုင်မလဲဒီမှာကဲရှာတဲ့ပုဂ္ဂိုလ် အဲဒီလိုဒီမှာကျမ်းဂန်များမှာဥပတိကံဉ္စာအာသယံနဲ့ခြားရကြည့်ပေါ့ခြားတောင်ပူကြီးဘုန်းကြီးတို့ခြားတောင်ပူကြီးတွေကြောင်းလဲနေရှိတာပဲအိမ်တွေမှာလည်းရှိတာပဲလမ်းပေါ်မှာလည်းရှိတာခြားတောင်ပူကြီးဖြစ်လာတာကြည်စံဒီခြားကလေးတွေဟာတူတူပစပ်ပေါက်ပေါက်ဆလေးနဲ့မြေဆိုင်မြေကင်းလေးတွေကိုတဲတဲပြီးတော့ပြင်မဲ့ကို ထုတ်ပြီးတော့ပုံလိုက်တာကဲ တဖြည်းဖြည်းချင်းဒီမှာနည်းနည်းချင်းနည်းနည်းချင်းပုံလိုက်တာကြာတော့ခြတ်တောင်ဖို့သေးသေးလေးလားအကြီးကြီးလားအကြီးကြီးကိုဖြစ်လာခြတ်တောင်ဖို့ကဲဘုန်းကြီးတို့လူတွေလိုအများကြီးသင်နိုင်တာမဟုတ်ဘူးကားကြီးနဲ့သဲပုံတာမဟုတ်ဘူးဒီမှာသူတို့ပါဇက်ကလေးနဲ့နည်းနည်းလေးနည်းနည်းချင်းလေးပဲမြေခဲလေးတွေတဲတဲပုံလိုက်တာခါခြတ်တောင်ဖို့ကြီးဖြစ်သွားနောက်တစ်ခုကြည့်ပြားကိုကြည့်ပြားတွေမှာလည်းမရုနင်းစာတမဟာရံနဲ့ ပြားတွေမှာလည်းပဲပြားဝတ်ရည်လေးတွေစုပ်စုပ်လာပြီးတော့ဒီခါနဲ့မိမိရဲ့ဒီကပြားအုပ်ပေါ်မှာထည့်ပေးတာလေသူတို့ရဲ့ပါးစပ်ပေါက်သေးသေးလေးနဲ့ဒီခါနဲ့ပန်းဝတ်မုံလေးကအရည်လေးတွေစုပ်ယူလာပြန်ထည့်ပြန်ထည့်နေနောက်ကြတော့ဟောပြားအောင်ပြားလက်ဖို့အကြီးကြီးမဖြစ်ဘူးလားဗျာပြားရည်တွေအများကြီးရအဲ့ဒီလိုပဲစီးပွားရှာတဲ့ပုဂ္ဂိုလ်ဟာလေတနေ့တနေ့နည်းနည်းချင်းနည်းနည်းချင်းစုသွားလို့ရှိရင် စီပွားရေးတွေဆုပ်ယုပ်မှလားတိုးတက်မှလားဗျာဟေးတိုးတက်မှဘုန်းကြီးတို့ကျမ်းဂန်များမှာဟိုဇတ်တော်တစ်ခုထဲမှာဆိုရင်ကြွက်တေတစ်ခု အရင်ကျူဆိုပြီးတော့ဇတ်တော်ထဲမှာဇတ်တော်လေးတစ်ခုရှိတယ်ကြွက်တေတစ်ခုအရင်ကျူဆိုတာကပုံနာတယောက်ကလက်ခတ်ကိုကြည့်တာမနဲ့မိုးလင်းတာနဲ့လက်ခတ်ကြည့်တဲ့အခါကျတော့ဩလက်ခတ်ကြည့်ပြီးတော့ဩဒီနေ့ကဒီလိုဒီလိုပဲဆိုတာလေ သူကနှုတ်မြက်ပြောသွားတာကိုနောက်ကပုဂ္ဂိုလ်ကကြားတဲ့အခါကျတော့အဲဒီမှာကျွက်ကလေးသေးနေတာလေးကိုကောက်ယူပြီးတော့ကြောင်စာကျွေးတဲ့ပုဂ္ဂိုလ်ကိုတွားရောင်းတယ်။ဘာသာဖြစ်နေရောင်းတယ်။အဲကြောင်ရဲ့အစာဖြစ်နေရောင်းတာ။အဲလိုနဲ့တဆင့်ပြီးတဆင့်ပြီးတဆင့်ပြီးတဆင့်ပြီးအဲလိုလေးအရင်ပြုတ်ပြီးရောင်းလိုက်တာ။နောက်ကြတော့တခါလေပစ္စည်းဥစ္စာအများကြီးဖြစ်လာတာငွေကြေးတွေ။ အဲ့ဒီလိုပဲဒါကြောင့်မို့ဒီမှာစီးပွားရှာတယ်ဆိုတာလေးပဲအဲ့ဒီလိုနည်းနည်းချင်းနည်းနည်းချင်းစုပြီးတော့သွားမယ်ဆိုရင် စီးပွားရေးတွေတိုးတက်တယ်လို့အခုတရားရှာတဲ့ပုဂ္ဂိုလ်များဒီနေ့ဘုန်းကြီးတို့ယောဂီများ ရှင်မင်းဝရိတာလာပြီးပါလာရှာတာလေတရားရှာတဲ့ပုဂ္ဂိုလ်များဟာလေပဲဒီလိုပဲနေ့စဉ်ခုပုံမှန်သူ့အချိန်ဇာလေးရှိတယ် အဲဒီပုံမှန်အရှိတရားလေးကို ပထမပြည့်မိအောင်ကိုကြိုးစားဖို့လိုတယ်။ပုံမှန်အရှိတရားလေးတိုင်ကိုလိုက်နိုင်အောင် လုပ်နိုင်အောင်ကြိုးစားဖို့ပထမကြိုးစားရမယ်အဆင့်နဲ့။ပုံမှန်အရှိတရားလေးဟာရောက်ပြီဆိုတာနဲ့ယောဂီတို့လက်ထဲမှာပန်းဖလက်ကလေးပေးလိုက်ပြီ။အဲဒီပန်းဖလက်လေးထဲမှာရိတ်တာရဲ့အရှိတရားတရားအလုပ်လုပ်ရမယ်အရှိတရားရှိတယ်။အဲဒီအရှိတရားတိုင်စီကံတရားကိုလိုက်နာသွားမယ်။ ထိုင်ဣရိယာပုနဲ့ရှုမှတ်ရမယ့်အချိန်မှာထိုင်ဣရိယာပုနဲ့ရှုမှတ်မယ်။ဈဉ္ဉံဣရိယာပုနဲ့ရှုမှတ်ရမယ့်အချိန်မှာဈဉ္ဉံဣရိယာပုနဲ့ရှုမှတ်မယ်။နောက်မိမိရဲ့လှုပ်ရှားမှုရာလေးတွေဆိုတာကတော့ကိုယ့်ဘက်ကကိုယ်နည်းနည်းချင်းနည်းနည်းချင်းကြိုးစားသွားရမိမိဘက်ကနည်းနည်းချင်းကြိုးစားသွားရအချိန်လေးတွေအချိန်လေးတွေဆိုရင်ကိုယ်ကရှိကိုကြိုပြီးထိုင်တာပိုပြီးထိုင်တာ ဆိုဘုန်းကြီးတို့ယောဂီများလို့ဘုန်းကြီးရောက်စဆိုရင်နိုင်တယ်လို့အာထုတ်လို့ပြောတယ်ဘယ်လောက်အာထုတ်ရမလဲနိုင်တယ်လို့မိမိကမိနစ်20လောက်နိုင်ရင်မိနစ်20လောက်ကစပြီးတော့အာထုတ်ပြောတယ်မိနစ်30လောက်ရပြီဆိုရင်မိနစ်30လောက်ကအာထုတ်အဲ့ဒီလိုမိနစ်30လောက်ကရပြီဆိုရင်တော့တဖြည်းဖြည်းတိုးပြီးတော့45မိနစ်လောက်ရအောင်နောက်တနာရီလောက်ရအောင် တဖြည်းဖြည်းချင်းပဲချက်ချင်းကြီးဘုန်းကြီးတို့ဒီမှာတဏှာကြီးအပြစ်ကြီးရအောင်လုပ်ရမယ်တဏှာကြီးအပြစ်ရှောင်ရမယ်ဒီလိုမဟုတ်အဲ့ဒီလိုဖြည်းဖြည်းချင်းနည်းနည်းချင်းလေးကကိုယ့်ဟာကိုယ်ကြိုးစားပြီးတော့ရှုမှတ်သွားရင်အဲ့ဒီနည်းနည်းချင်းနည်းနည်းချင်းလေးတိုးတိုးတိုးတိုးရှုမှတ်သွားတော့နာကြီးအပြစ်အာမထုတ်နိုင်ဘူးလားနာကြီးကြီးအာထုတ်နိုင်ပါကဲနာကြီးကြီးရပြီဆိုတဲ့ပုဂ္ဂိုလ်ကိုဘုန်းကြီးက အချိန်လေးတွေဣရိယာပုဂ္ဂိုလ်ခိုင်ခိုင်မြဲမြဲလေးအားထုတ်ဖြစ်နိုင်ရင်စိတ်တည်ငြိမ်မှုတမာတိအားကောင်းပြီဆိုရင်ဒီတဲ့ဒီတဲ့အချိန်လေးကိုတိုးတိုးပြီးတော့အားထုတ်တဏှာကြီးထိုင်နေတဏှာကြီးစဉ်းဉဏ်ရှောင်းဒါတော့ကတော့ယောဂီပုဂ္ဂိုလ်ကနိုင်နေနေပြီဆိုရင်ကြီးတဲ့ပို့ပြီးတော့တရားသဘောလေးတွေသိကျင်ရင်ယောဂီပုဂ္ဂိုလ်က ဒီလောက်ပဲအားထုတ်ရမှာလားဒီတဲ့ပုံအားထုတ်ရမှာလားကဲဒီလောက်ကလေးအားထုတ်ရင်ဒီလောက်ပဲသိမှာပေါ့ဒီလောက်ပဲဖြစ်မှာပေါ့အခုဒီမှာရောက်စာယောဂီကလည်းတဏှာကြီးနာယီတင်းတင်းဆိုရင်ဖြုတ်လိုက်ပြီးထားလိုက်ဟိုမဲ့ရက်20လောက်ရနေတဲ့ယောဂီကလည်းတဏှာကြီးတင်းတင်းကိုဖြုတ်လိုက် တဏှာရှိနေတဲ့ပုဂ္ဂိုလ်ကလည်းတဏှာကြီးထိုးတာနဲ့ခြံယောဂီဖြုတ်ဆိုဖြုတ်လိုက်ပြီအဲ့ဒီပုဂ္ဂိုလ်ရဲ့အနေထားကြည့်လိုက်ရင်မနစ်ကရောက်တဲ့ပုဂ္ဂိုလ်ရဲ့အဆင့်ပဲရှိတယ်သူဟာတဏှာကြီးပဲလုံနိုင်ဒီထက်ပိုမလုံနိုင်ကတိတဲ့ပိုတိုးတက်ဖို့ဆိုရင်မိမိကိုယ်၌ကဒီထက်တိုးပြီးတော့မလုပ်တော့ဖို့မလိုဘူးလားကတိတဲ့ကလေးပို့ပြီးနည်းနည်းလေးပို့လို့ရင်နည်းနည်းပို့ပြီးတော့မသိဘူးလား ခန္ဓာရဲ့ဖောက်ပြန်နေတဲ့သဘောပိုသိတယ်ဝေဒနာရဲ့သဘောကိုပိုသိတဲ့ယောဂီဒီတဲ့ပိုပြီးတော့အချိန်လေးပိုပြီးအလုပ်လုပ်လိုက်ရင်ဒီတဲ့ခန္ဓာကိုယ်ကြီးဟာဖောက်ပြန်လာတာကိုပိုသိတယ်အဲ့ဒီလိုတရားသဘောတွေကိုပိုပိုပြီးသိလာတယ်ပိုပိုပြီးတွေ့လာတယ်ကဲမနေ့တနေ့ကရောက်တဲ့ပုဂ္ဂိုလ်ကလည်းဒီလောက်ပဲတနတ်လောက်ရှိတဲ့ပုဂ္ဂိုလ်ကလည်းဒီလောက်ပဲဆိုရင်ဒီပုဂ္ဂိုလ်ကဟိုမနေ့တနေ့ကပုဂ္ဂိုလ်ရဲ့စံချိန်နဲ့ရှိသေးတယ် သူဘာမှတိုးပြီးတော့ဒီတဲ့ပုံမသိနိုင်လေဘူး။ဘာကြောင့်လဲပုံပြီးတော့လည်းအလုံးမလုံးနိုင်ပုံပြီးတော့မသိနိုင်။အဲတော့ကိုကနင်းနေချင်းနင်းနေချင်းဘုန်းကြီးတို့ဒီမှာရေတပေါက်တပေါက်ကြာရင်ကရေဝကြီးပြည့်ချမ်းတယ်လို့မိမိဟာလည်းပဲအမှတ်ကလေးတွေကိုတဖြည်းဖြည်းချင်းတိုးသွားတယ်။ထိုင်ရှုမှတ်တဲ့ဣရိယာပုဆိုရင်ရှေ့ကကျိုပြီး9မိနစ်ကျိုပြီးရှုမှတ်တယ် နောက်က9မိနစ်ပို့ပြီးတော့ရှုမှတ်မယ်ဆိုရင်တဏှာကြီးဆိုရင်ဘယ်လောက်ပို့သွားပြီလဲကဲ10မိနစ်ပို့သွားပြီမတိမတာလေးနဲ့ပိုးနေပြီကြည့်ရှေ့က9မိနစ်ကြိုးထိုင်နေနောက်က9မိနစ်ပိုးထိုင်လိုက်တယ်မတိမတာလေးနဲ့10မိနစ်သူ့ကိုတစ်နေ့လုံးတစ်ခါနဲ့ရှေ့က9မိနစ်ပိုးထိုင်နေကြိုးထိုင်နေနောက်က9မိနစ်ပိုးထိုင်နေအဲ့ဒီလိုအချိန်တိုင်းချိန်တိုင်းထိုင်လို့နိုင်ငင်းသွားပြီ ဒီတဏှာကြီး7မိနစ်ကတော့ကောင်းကောင်းကိုနိုင်နေနေပြီဆိုရင်နောက်ရချရင်ရှေ့ကကြိုပြီးတော့7မိနစ်ကြိုထိုင်လိုက်နောက်က7မိနစ်ပိုထိုင်လိုက်ဒီလိုဆိုရင်တဏှာကြီးနဲ့ဘယ်လောက်စွန့်သွားလဲမိနစ်20မသိမသာလေးနဲ့အဲ့ဒီမှာတခါနဲ့ရှေ့ကိုတူတူတူတူသွားတဖြည်းဖြည်းအဲ့ဒီလိုနည်းနည်းချင်းနည်းနည်းချင်းလေးတူတူတူတူသွားရင်နောက်ကြတော့နာရီပေါင်းများစွာမရှိမှနိုင်ဘူးလားညာရှိမှနိုင် အဲ့လိုကြိုးစားသွားတာပဲကဲအသေးစိတ်အမှတ်ကလေးတွေဆိုရင်လည်းပဲဒီတိုင်းပဲထိုင်အမှတ်လေးကရန်အမှတ်လေးရှုတယ်ရန်အမှတ်လေးကသွားအမှတ်ရှုတယ်ဒီဈဉ္ညာရှုတဲ့အခါမှာလည်းပဲယောဂီများကိုဘုန်းကြီးတို့စပြီးရှုတဲ့အခါမှာခက်ခက်ခဲခဲမရှုခိုင်းဘူးသွားရင်သွားတယ်လို့ရှုရတယ်ဒီမှာဒီတဲ့ပို့ပြီးသိခြင်းညာလန်းတယ်ပယ်လန်းတယ်ဒါလေးရှုအဲဒီကနေမှ तू နိုင်နေပြီလား နိုင်နိုင်နင်းနင်းရှုနိုင်ရင်တိုးပြီးမှတ်ကလေးတွေတိုးကြည့်ကြွားရင်ချရင်ဒါနဲ့နိုင်နေလာရင်တိုးလိုက်ကြွားရင်နှမ်းနေချရင်ဒါနဲ့နိုင်နေလာပြီဆိုရင်တိုးလိုက်အဲ့ဒီမှာကြွားခြင်းနဲ့ကြွားရင်လှမ်းခြင်းနဲ့လှမ်းနေချခြင်းနဲ့ချတယ်တိုးခြင်းနဲ့ဓမ္မမဟုတ်ဘူးဆိုရင်ကြွတာလေးရယ်ဆွဲတာလေးရယ်လှမ်းတာလေးရယ်လွတ်တာလေးရယ်ချတာလေးရယ်နင်းတာလေးရယ် အဲ့ဒီမှာ6ချက်အဲ့ဒီလိုတိုးပြီးတော့ရှုမှတ်ကြည့်တဖြည်းဖြည်းလေးအဲ့ဒီမှာကိုယ့်ဟာကိုယ်နည်းနည်းချင်းလေးနည်းနည်းချင်းလေးတိုးတော့အဲ့မှာအကုန်လုံးဒီမှာအသေးစိတ်အမှတ်တွေကိုယ်တာကစဆန့်တာကစကံတာကစယူတာကစထိုင်တာကစရက်တာကစဒီမှာမိမိရဲ့သင်္ကန်းခါဝတ်သင်္မိုင်စသည်ဝိတ္တာကစအကုန်လုံးရှုမှတ်လို့မရဘူးလားဒီနည်းနည်းချင်းနည်းနည်းချင်း အစပိုင်းတော့ဟာဒီလောက်အများကြီးပဲမှတ်နိုင်မလဲဒါဘုန်းကြီးတို့ကိုယ်တိုင်ဖြစ်ဘူးပါဒီလောက်အများကြီးအများကြီးကိုဘယ်လိုလုပ်ပြီးတော့မှတ်နိုင်မလဲနောက်ကြတော့ဒီအမှတ်တွေနိုင်နေလာတဲ့အခါကျတော့ဘုန်းကြီးတို့ယောဂီများမျက်တောင်လေးခတ်လိုက်တာတော့တတိမလွတ်တော့ဘာကိုတတိမလွတ်တာလဲမျက်တောင်လေးခတ်လိုက်တာတော့တတိမလွတ်ဘူးတတိကတစ်ခါလည်းကတ်သိနေတယ်မျက်တောင်လေးခတ်လိုက်တာတော့တတိမလွတ်ခုထိုင်ပြီးရှုမှတ်နေတယ်ဆိုရင်လည်း ဒီရှုမှတ်နေတဲ့မိမိပင်နိုင်ကံပြန်လေးရှုရင်းကဟိုဘက်ကအတန်လေးကြားလိုက် ရှုပြီးသားဖြစ်သွားတယ်။ခင်မိမိရဲ့ခန္ဓာကိုယ်အထက်ပိုင်းကတခါလေစစ်စစ်စစ်စစ်နဲ့ဖောက်ပြန်လာလိုက်မှတ်ပြီးသားဖြစ်သွားတယ်။တခုခုလေးပေါ်လာလိုက်မှတ်ပြီးသားဖြစ်သွားတယ်။ဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့ဆိုင်ဝိုင်းကြီးကိုတီးတဲ့ပုဂ္ဂိုလ်ဟာပိုင်းပိုင်းနိုင်နိုင်ကြီးတတ်တဲ့ပုဂ္ဂိုလ်ဟာပိဋကရဲ့မျက်နှာလဲ့ပြီးတော့ဘုံလုံးတွေကြီးပေမဲ့နောက်ကဘုံလုံးလေးတွေကိုလဲမကြည့်ပဲနဲ့ ဘုန်းကြီးတို့ကြီးကျက်ဝါကျက်ညစ်အောင်မလွဲတာမသိနိုင်ဘူးလားလေလင်းမကြည့်အောင်ကြီးကျက်ဝါကျက်လည်းညစ်တယ်အဲ့ဒီလိုတီးနိုင်တယ်လို့ပဲဒီတရားကိုပိုင်ပိုင်နိုင်နိုင်ရှုမှတ်ဖို့ကိုနိုင်နေသွားပြီဆိုတဲ့ပုဂ္ဂိုလ်ဟာပင်နိုင်ကမ္မထာကိုရှုနေရင်းကနေပြီးတရားဘာအာယုံလေးပေါ်ပေါ်ပေါ်တဲ့အာယုံကိုမလွတ်အောင်ရှုလို့မရဘူးလားဒါကြောင့်မို့မြေတောင်လေးခတ်လိုက်တာကဆိုတာတတိမလွတ်တော့

ကိုတော့ကစွန်းစားရဲ့နေရာမမှတ်နိုင်ဘူးကိုစွန်းစားရဲ့မှတ်နိုင်တယ်အဲ့ဒီလိုနဲ့ကိုကဒီခြေလေးတစ်ပေါက်တစ်ပေါက်ကြာတာလေးကြည့်ပြီးတော့အဲ့ဒီမှာအပေါက်ဆက်ပေါင်းများတဲ့အခါကျတော့ခြေတွေပြည့်ချံသွားတယ်လို့ငါလည်းနဲနဲချင်းနဲနဲချင်းဒီတို့တူကြိုးစားသွားရင်အာယုဟုတဲ့များမလွတ်အောင်မှတ်နိုင်တဲ့အခြေမရောက်ဘူးလားညာအကုန်လုံးကိုမှတ်နိုင်သွားတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ ရွှေတကုံဘုရားကိုတွားတဲ့ပုဂ္ဂိုလ်ဟာအိမ်ကမထွက်လို့ရှိရင်ကတော့ရွှေတကုံဘုရားကိုရောက်ဖို့မလွယ်ဘူး။တွားမယ်ဆိုရင်ထိန်လန်းတလန်းလှမ်းလိုက်တာနဲ့ရွှေတကုံနဲ့ဘယ်လောက်နီးသွားလဲ။တလန်းနီးသွားပြီ။ဘုန်းကြီးတို့တရားမရှိမှပင်နဲ့နေလို့ကတော့ဘာတမတ်မှမရဘူး။ဘာကုသိုလ်မှမရဘူး။ကဲမရှိမှပင်နဲ့ကိုယ်အဆောင်ကိုပြန်ရောက်အိမ်နေနေဆိုရင်ဘာတမတ်မှမရဘူး။ဩငါတော့ အဆောင်ရောက်ဒီလိုနေမဲ့အစားငါမှတ်နေလိုက်မယ်ဆိုရင်ဟောဝိပဿနာအမှတ်ဒီဝိပဿနာကုသိုလ်တွေမတို့ပွားဘူးလားကဲတတိအားတွေတမာရီအားတွေမတို့ပွားဘူးလားကဲဒီတိုင်းမမတ်တဲ့နဲ့နေရင်ဘယ်လိုမှတတိလည်းမရအောင်တမာရီလည်းအမကောင်းမှတ်နေမယ်ဆိုရင်ဟောတတိတွေလည်းပဲကောင်းလာတယ်တမာရီအားတွေလည်းပဲပို့ပြီးကောင်းလာအဲတော့အဓိကကတော့ကိုယ်အဆောင်ပြန်ရောက်တဲ့အခါဘုန်းကြီးတို့ယောဂီများ အဆောင်ပြန်ရောက်ပြီဆိုရင်မှတ်ရကောင်းမှမသိဖြစ်နေတဲ့ပုဂ္ဂိုလ်ဒါတတိလွတ်တာလားမလွတ်တာလားလွတ်နေတဲ့ပုဂ္ဂိုလ်တရားတိုးတက်မလားဆုတ်ယုတ်မလားဆုတ်ယုတ်နေမယ်အဲဒီလိုတတိလွတ်ပြီးတော့အမြဲတမ်းနေတဲ့ပုဂ္ဂိုလ်ဘယ်တော့မှသမာဓိအားကောင်းတယ်ဆိုတာမရှိဘူး။ဘာညာမှမဖြစ်နိုင်ဘူး။အဲတော့တကယ်လို့တတိအားသမာဓိအားကောင်းစီကောင်းကျင်လို့ရှိရင် ကိုယ့်အဆောင်ကိုပြန်ရောက်ပြီဆိုတာနဲ့ပဲကိုယ့်ဟာကိုယ်ထိုင်ရင်းပဲဖြစ်စေကရင်ဆောင်ပြီးဘုန်းကြီးကတော့သူများနေအားထုတ်တာတော့မသိဘူးကိုကိုယ်တိုင်လုပ်ခဲ့တာလေးကိုကိုပြန်ပြန်ပြောတယ်အခန့်ရောက်သွားရင်ကရင်ပေါ်မှာကိုထိုင်လိုက်တဲ့အခါတကောင်းလေးထိုင်နေဘာမှကိုလက်သေးကပါလာတဲ့အခင်းလေးလည်းမချသေးဘူးကရင်ပေါ်မှာတကောင်းလေးထိုင်နေ ထိုင်ရင်းလေးနဲ့ပဲမျက်စိလေးမှိတ်ပြီးမှတ်တယ်တခါတည်းက10မိနစ်15မိနစ်ဒီတိုင်းလေးမှတ်ရကလေးဖြစ်နေတယ်အမှတ်ကြီးကောင်းအဲ့ဒီလိုမှတ်ကြည့်ပါဘုန်းကြီးပြောလို့ရှိတယ်ဓမ္မမဟုတ်ကိုယ့်ဟာကိုယ်ကိုယ်အခင်းလေးကိုပေးချပြီးတော့ဂရင်ပေါ်မှာထိုင်နံရံကိုကြောလေးမြည်တို့မဟုတ်ခေါင်းအောင်လေးယူတဲ့ပြီးတော့ကြောလေးနဲ့ကတ်လိုက်ခြေတော်ကလေးဆင့်ထားပြီးနံရံမြည်ပြီးတော့မှန်အဲ့ဒီမှာအမှတ်တွေတင်ကောင်းတာ ဒီလိုမှမဟုတ်ရင်ကိုယ့်အကိုတရားလေးပေါ်လဲပိုင်လေးပေါ်လဲတင်မှတ်နေလိုက်ဒီအဲ့ဒီအလေးအကျင့်တွေကဘုန်းကြီးတို့ယောဂီများတတိအားတမာရီအားတွေညော့နေသွားမလားအကောင်းလာမလားအဲ့ဒီလိုလုပ်ပြဖို့ပဲနည်းနည်းချင်းနည်းနည်းချင်းဒီလိုကြိုးစားရတယ်ဒီလုံးဝတခါလဲအမှတ်တွေမလွတ်အောင်ချက်ချင်းကြီးဆိုတာကတော့မရသေးဘူးတဖြည်းဖြည်းအဲ့ဒီနည်းနဲ့ကြိုးစားသွားရင်လုံးဝ လွတ်သွားတယ်ဆိုတာမရှိတော့အောင်တတိတွေမမြဲဘူးလားအဲ့ဒီကြတော့လုံးဝတတိတွေမြဲသွားမယ်ဒါဘုန်းကြီးတို့ယောဂီများကြိုးစားဖို့ပဲဒါမင်းတို့ကိုယ်တိုင်ကကြိုးစားဖို့ပဲဒီယူတတ်လို့ရှိရင်ရတယ်လေဘုန်းကြီးတို့မြန်မာစကားတွေရှိတယ်မတန်တကောင်ကြောင်းပါလေစေကောင်ကြောင်းကိုစေကောင်သွားတာတဲ့မတန်တခေါက်သွားလို့ရှိရင်အဲ့ဒီကနေပြီးတော့ခါရတန်ဝေကနေဖြစ်နိုင်တယ် တံဝေကဉာဏ်ကြီးရနိုင်တယ်ဒါပေမဲ့လို့မယူတတ်လို့ရှိရင်မตาလဲအခောက်တရားလိုက်လိုက်တံဝေကဉာဏ်ရပါမလားမရဘူးယူတတ်မယ်ဆိုရင်အကုန်လုံးရတယ်မြတ်စွာဘုရားဇတ်တော်လေးတွေကိုဘုန်းကြီးတို့ဒီမှာအလောင်းတော်ဘုရားဇတ်တော်လေးတွေရှင်းလိုက်တယ်အချို့ဒီမှာအလောင်းတော်များဆိုရင် တချို့ပုဂ္ဂိုလ်များဆိုရင်ဇတ်တော်ထဲမှာတင့်ရွက်ကလေးကြွေကြတာလေးကြည့်ပြီးတော့တံဝေကဉာဏ်နေမဖြစ်ဘူးလား ဩတိရွက်ကလေးကျွေးတယ်လို့ငါလည်းသိရမှာပါလားချစ်ချင်းတာဝေကညာယူပြီးတော့ငါမသိမိလေးကိုငါကြိုးစားမှာပါလားတချို့ဇတ်တော်လေးကြည့်လိုက်တယ်ဒီစီးနှင်းပေါက်ကလေးတွေဟာတိရွက်ဖြားလေးတွေမောညကနှင်းနေကြတာစီးနှင်းနေကြတာလည်းကမနဲ့ကြတော့အဲ့ဒီတိရွက်ညောင်လေးတွေတိရွက်ဖြားလေးတွေပန်းမွင့်လေးတွေကိုစီးနှင်းပေါက်ကလေးတွေမရှိဘူးလား ကဲစင်းတဲ့ပေါက်ကလေးတွေဝင်းဝင်းလက်လက်ကလေးတွေရှိတယ်။အဲ့ဒီစင်းတဲ့ပေါက်ကလေးတွေဟာရှိနေတာနဲ့နေလေးလေးထွက်လာရောနေအစိမ့်လေးတစ်ဖြည်းဖြည်းမြင့်လာရောစင်းတဲ့ပေါက်တွေရှိသေးရလား။အော်စင်းတဲ့ပေါက်ကလေးတွေတစ်ဖြည်းဖြည်းခန်းချောက်သွားသလိုနာလေးပဲဒီလိုပဲဘဝနေကိုချုပ်ရမှာပါလား။တန်ဝေကဘာတွေဖြစ်တာလဲ။တန်ဝေကဉာဏ်ကြီးဖြစ်တာအဲ့ဒီလိုယူတတ်ပါ။ ဒါမြင်မြင်သမျှတွေဟာမိမိတို့ကိုယူတတ်မယ်ဆိုရင်ပညာတွေမပေးဘူးလားပြီးနေတာဒါကြောင့်မို့ဒါဆရာလို့ပြောတာလောကကြီးဟာမိမိရဲ့ဆရာတွေလောကကြီးဟာမိမိရဲ့ဆရာဆိုတာဒါကိုပြောနေတာအဲ့လိုမြင်မြင်သမျှနဲ့ဆက်ပြီးတော့ဘုန်းကြီးတို့အလောင်းတော်ဘုန်းကြီးတို့အလောင်းတော်မဟာဇနကမင်းကြီးပေါ့မလောင်းတော်မဟာဇနကမင်းကြီးဟာဘုန်းကြီးတို့ဒီမှာမဟာဇနကမင်းကြီးဟာ တင်မောပြက်တွေကုံရောင်းကုံဝဲသွားတဲ့မင်းဖြစ်ဖို့တို့အဲ့ဒီမှာကုံရောင်းကုံဝဲသွားရင်ကနေတင်မောပြက်တယ်တင်မောပြက်တဲ့အတွက်ကြောင့်မို့အဲ့ဒီမှာဇွဲမလျှော့ဘင်းနဲ့ရေပြင်ပေါ်မှာတခါလေကုဝေကုခတ်နေဒီသမုဒ္ဒရာပြင်းကြီးထဲမှာကုဖို့ဆိုတာဘယ်လိုမှကိုကန့်ရအောင်ကုနိုင်ဖို့ဆိုတာမလွယ်ဘူးဒါပေမဲ့မိမိရဲ့စိတ်ဓာတ်ဟာတိကာမသိရောမိမိစွမ်းနိုင်တယ်များ ကိုယ်စွမ်းဉာဏ်စွမ်းရှိသမျှတော့ကကုမယ်ဆိုပြီးတော့ကုတာအဲ့လိုကုခတ်တဲ့အပြင်ဘုန်းကြီးတို့အလောင်းတော်ဟာဥပုပ်သီလတောင်စောင့်လိုက်သေးရှိရဲမှာကိုရင်ခတ်ရင်းနဲ့ကိုယ့်ရဲ့အသက်ကိုလူပြီးကုခတ်နေရင်းနဲ့တခါလေဘုန်းကြီးတို့အလောင်းတော်ကနကမင်းကြီးဟာဥပုပ်သီလတောင်စောင့်တည်လိုက်သေးတယ်စောက်တည်ပြီးတော့ကုခတ်တယ်နောက်ကြတော့သူ့ရဲ့တကောပေါ်လေသူ့ရဲ့ဝရိယတကောတွေကြောင့်အဲ့ဒီမှာမေကလာနတ်သမီးကလာကြရ ဘသူကနာကြရလဲမေခလနတ်သမီးကနာကြရတယ်နာကြတဲ့ကမေခလနတ်သမီးမေးတာလေးကြီးအသင်မင်းသားအသင်မင်းသားဒီလိုသမုဒ္ဒရာကြီးကိုဖြတ်ကူးဖို့ဆိုတာအသင်မင်းသားအသက်ရှင်ဖို့ကဘယ်လိုလုပ်ရမလဲနေတော့ဒီလိုအသက်မရှင်နိုင်တာကြီးကိုဘာကြောင့်အပင်ပန်းခံပြီးတော့ကူးနေရတာလဲတဲ့တင့်မှာဘာအကျိုးရှိလဲဩငါအကျိုးရှိတာပေါ့ ငါအခုဒီလိုကုခတ်နေတဲ့အတွက်ငါတိလာရီမှာဆောက်တည်နိုင်တယ်သင်လို့နတ်သမီးဆိုတာတဲ့ငါတခါမှမမြင်ဘူးတဲ့အခုကြည်စမ်းနဲ့ငါရဲ့ဝိညာဉ်စိုက်ပြီးတော့ငါဇွဲလုံးကတန်တန်နဲ့မသိနေချင်းငါကူးမယ်ဆိုပြီးငါရဲ့ဝိညာဉ်အားနဲ့ငါကူးလို့အခုကြည်စမ်းငါဘယ်တော့မှမမျော်မှန်းနဲ့သင်လို့နတ်သမီးတောင်ငါတွေ့နေရပြီတဲ့ဒါကအကျိုးတွေပဲတဲ့ဘုန်းကြီးတို့စဉ်းစားကြည့်နော်ဒါအကျိုးတွေပဲ တကယ်လို့သာငါတော့ကုလေအလကားပါပဲသေမှာပဲဆိုရင်နတ်သမီးရောတွေ့နိုင်ပါဦးမလားကဲတွေ့ရဲ့စောင့်ကြည့်သီလတွေရောစောင့်ထိနိုင်ပါဦးမလားဘာမှကိုမစောင့်ထိနိုင်ဒါအကျိုးတွေပဲဒါမတည်သေးတဲ့အခါကျတော့ကုသိုလ်တွေလုပ်လို့မရဘူးလားဒါကြောင့်မြတ်စွာဘုရားကလေမိသားစုတစုအိမ်တအိမ်မှာပထမဦးဆုံးသိသွားတဲ့ပုဂ္ဂိုလ်ဟာအင်မတန်ကံဆိုးတဲ့ပုဂ္ဂိုလ်ပဲ မသိရင်အသက်ရှင်နေလို့တရက်အသက်ပိုရှိရှိနေရတယ်ဆိုရင်တရက်ကံကောင်းနေအဲ့ဒီပုဂ္ဂိုလ်ဟာသူ့အတွက်ဒီတရက်အတွင်းလေးမှာမသိနေမှာကုသိုလ်တွေမလုပ်နိုင်ဘူးလားဒါနကုသိုလ်လည်းလုပ်နိုင်တယ်သီလကုသိုလ်လည်းလုပ်နိုင်တယ်ဘာဝနာကုသိုလ်ရောမလုပ်နိုင်ဘူးလားကဲဒီပုဂ္ဂိုလ်ဟာတရက်အသက်ရှိရင်တရက်ပိုပြီးတော့ကုသိုလ်တွေလုပ်နိုင်တယ်ဒါကြောင့်မို့တရက်ပိုပြီးကံကောင်းနေဒါကြောင့်ဘုန်းကြီးတို့ယောဂီများအသက်ရှိအောင်နေကြ အသက်ရှင်အောင်နေကြရှင်အောင်နေပြီးတော့လေအကျိုးမဲ့အလကားမနေနဲ့မိမိအတွက်အကျိုးရှိအောင်အလုပ်လုပ်ဖို့မလိုအပ်ဘူးလားအဲဒီလိုနဲ့ဘုန်းကြီးတို့ကအလောင်းတော်ဟာမိကလန်သမီးကနေပြီးတော့ကဲကဲဆယ်လိုက်ပြီးတော့ဘုန်းကြီးတို့ကတခါလဲမင်းဖြစ်သွားပြီဆိုပါစို့အဲဒီမှာအဲဒီမှာသွားပြီးတော့ဟိုကြောက်ပြပေါ်မှာသွားတင်ထားတာဆိုတော့အဲဒီမှာမင်းဖြစ်ပြီ အဲတော့ဘယင်ဖြစ်တဲ့အခါကလည်းကျတော့သူ့ရဲ့မိဖုရားကြီးကဘယ်လိုလဲဆိုတော့သီဝလိဒေဝီတဲ့ဘယ်သူပါလိမ့်မလဲနော်သီဝလိဒေဝီတဲ့အဲဒီမှာဒီအလောင်းတော်ဇနကမင်းသားကြီးအုပ်ချုပ်တဲ့ကအလောင်းတော်ဇနကမင်းသားကြီးဟာကုသိုလ်ကောင်းမှုတွေပြုခဲ့တဲ့အတွက်ကြောင့်မို့သူ့မှာဘုံတကိုးတွေကအင်မတန်မှကြီးမားတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့တိုင်းပြည်နိုင်ငံမှာလည်းပဲစီးပွားဥစ္စာယရနာတွေအကုန်ပုံပြတိုးတဲ့ အကုန်လုံးဩဇာအာဏာကလည်းအင်မတန်မှကြီးမားအဲဒီမှာတကုတ်ဘုံတကုတ်ကြီးအင်မတန်မှကြီးမားတဲ့အလောင်းတော်မင်းကြီးဖြစ်ပါအဲ့ဒါနဲ့ဒီနေ့မှာဥယျာဉ်တော်ဥယျာဉ်တော်ကနေပြီးဥယျာဉ်မှုကနေပြီးတော့ဥယျာဉ်တော်ဒီတပင်ပန်းမင်းကြီးစိုက်ပြိုးထားတဲ့အခါအင်မတန်ဥယျာဉ်တော်ကြီးတာယာလှပပုံကြီးလာပြီးတော့သတော်ဥတင်တဲ့အခါကလည်းကြတော့အဲ့ဒီမှာငါဥယျာဉ်တော်ထွက်နေ

အဲ့ဒီမှာတရက်ပင်ကြီးနှစ်ပင်ကိုတွေ့ရတယ်ဥယျာဉ်ပေါက်ဝတပင်ကတော့ရှင်အသီးတွေနဲ့တခါလည်းဖြစ်ခဲနေတာတပင်ကတော့လုံးဝအသီးမသီးတဲ့အပင်ပေါ့အဲ့ဒါနဲ့အသီးတွေကပြုတ်ခင်းနေတော့ရင်းတရားကြီးအဲ့ဒီတရက်ပင်နဲ့ရောက်သွားတဲ့အခါဆင်ပြူဆင်ပြူတော်ကြီးနဲ့ပေါ့လေရောက်သွားတဲ့အခါကလည်းကြတော့အဲ့ဒီမှာတရက်သီးတစ်လုံးကိုခူးစီခူးပြီးတော့မင်းတရားကြီးသုံးဆောင်လိုက်တယ် အဲ့တော့မင်းကိုမဆက်တာဘူးမင်းမစမ်းရသေးဘူးမင်းကိုအဲပွဲတော်သာမတင်ရသေးဘူးဆိုရင်ဘယ်သူမှဒီဥဖြာပြာဒီအတိကိုမစမ်းရအခုမင်းတရားကြီးစမ်းပြီးပြီဆိုတော့နောက်က နောက်လိုက်မူမဘူပါချွေရန်နေအကုန်လုံးကတခါနဲ့ခုကြနောက်ဆုံးကိုငယ်ကျော်နေကစပြီးအကုန်ခုတာပါမှကိုအတိတလုံးမှမကြံတော့မင်းကြီးကတော့ရှိကိုစစ်ကြွတော့အဲမှာအတိတလုံးမှမကြံတော့အကျွတ်တွေလဲကျွေခိုင်းနေလဲကျွတ် အဲဒါအကုန်လုံးကိုတစ်ပင်ကြီးတစ်ပင်လုံးကစုပ်ပြတ်တတ်နေတာကိုဘက်ကအတိမတိတဲ့အပင်ကတော့ဘာမှချိုးတာခက်တာမရှိဘူးတခါနဲ့စိတ်ဆုံးနေတာအဲ့ဒါနဲ့တနေ့လုံးနေပြီးတော့မင်းကြီးကလည်းငါအပြန်ကြမှာတည်ပြီးဟာတော်ရတာရှိတာပဲအပြန်ကြမှာစားမယ်ဒါပေမဲ့အခုပြန်လာတဲ့ကကြတော့စောစောကတရက်ပင်ကိုကြည့်လိုက်တော့အကုန်လုံးဟာတရက်ပင်ကတရက်ပင်နဲ့တောင်မတူတော့ဘူးခိုင်းနေလေချိုးရွက်တယ်လည်းမရှိတော့ဘူးကုန်စုပ်ပြတ်တတ်တယ် ဒီဘက်ကအပင်မှာတော့ဘာမှမဖြစ်ဘူးဆိုတော့အဲ့ဒီမှာပညာရှိအမှတ်ကြီးကိုမေးတာအဲ့လိုပညာရှိအမှတ်ကြီးကိုမေးတဲ့အခါကဏ္ဍကြတော့ပညာရှိအမှတ်ကြီးကဒါဘာကြောင့်ဒီလိုဖြစ်ရတာလဲဆိုတော့အသီးတွေတီးနေလို့ပါတဲ့ဒီဘက်ကအပင်ကတော့မဖြစ်စည်းတာအသီးမသီးလို့ပါပေါ့အဲ့တော့ဒီအပင်ကတော့စီကားနေတယ်ငကိုနေတိုင်းစီကားပြီးတော့နေတယ်ဒီအသီးသီးတဲ့ပင်ကတော့ဖြင့်အကုန်လုံးပြည့်စည်နေတယ် ဒါကြောင့်အသီးသီးတဲ့အတွက်ကြောင့်မို့အခုအသီးတွေရှိတော့အကုန်လုံးကဒီအသီးကိုလိုချင်တဲ့အတွက်ဂိုင်းတွေရောအရွက်တွေရော အကုန်လုံးကိုကကခူးကြချိုးကြဒါကြောင့်ပြက်ပြီးသွားတဲ့အကြောင်းပြောလိုက်တာအဲ့ဒီတရက်ပင်နှစ်ပင်ရဲ့အနေထားကိုကြည့်ပြီးတော့အလောင်းတော်သနကမင်းကြီးတံဝေကဖြစ်တာ။အော်ငါတို့မင်းရဲ့စည်းစိမ်ဆိုတာဟာလေပဲဒီအသီးရှိတဲ့အပင်နဲ့တူပါလား။ဘာရှိတဲ့အပင်နဲ့တူတယ်။ အသေးရှိတဲ့အပင်နဲ့တူးနေပါလားတနေ့ကြာလို့ရှိရင်ရန်သူမင်းတို့ကလာပြီးတော့လူရဲ့နှိပ်သက်သွားလို့ရှိရင်ဘာမှရကြရရှိမှမဟုတ်တော့ဘူးတိုင်းကြီးကြီးလည်းပြက်မယ်အကုန်လုံးလည်းလူတွေလည်းတေးကျပစ္စည်းကြလိမ့်မယ်အဲဒီမှာတန်ဝေကဉာဏ်ကြီးဖြစ်တာအဲဒီတန်ဝေကဉာဏ်ကြီးဖြစ်လာပြီးတော့နန်းတော်ပြန်ရောက်နန်းတော်ရောက်တဲ့အခါကျတော့အဲဒီမှာနန်းတော်မှာအားလုံး မုဇိမယသေနာပတိတွေစုဝေးပြီးတော့တရားစီရင်ရေးကိုဓမ္မတွေကိုအကုန်လုံးအမြင်နေသူအစင်းနဲ့သူပေါ့တန်းကြီးအုပ်ချုပ်ဖို့ကိုတော့ဖြင့်သူ့ရဲ့သားတော်ဖြစ်တဲ့ဒီဃာဝုဆိုတဲ့မင်းသားလေးကိုတန်းကြီးကိုအပ်လိုက်တယ်အကုန်လုံးအပ်ပြီးတော့သူကိုယ်၌ကတော့ဘသူနဲ့မှမတွေ့တော့ဘဲနဲ့အဲ့ဒီမှာနန်းတော်ထဲမှာပဲတပါးတဲ့သူ့ရဲ့သူ့ရဲ့ အလုတ်အကျွေးဖြစ်တဲ့နေကြုံတယောက်ကိုယ်ကဝင်စီထွက်စီတခြားပုဂ္ဂိုလ်မိဖုရားမှာစ၍ဘသူမှမဝင်ရဆိုပြီးတော့အဲ့လိုတူးတဲ့နေပြီးတော့နောက်ဆုံးဘသူမှမသိအောင်တခါအဝတ်တင်ကဝတ်ပြီးတော့တခါတောထွက်သွားယတိယဟန်ပြုပြီးတော့တောထွက်သွားအဲ့ဒီလိုတောထွက်သွားတဲ့အခါကလည်းကြတော့သူ့မှာတခြားဟိုဆင်းရဲဆိုတာကမရှိဘူးလေအဲ့လိုတောထွက်သွားတဲ့အခါကလည်းကြတော့တောထဲမှာ ယတိယဟန်နေဆိုတာလည်းပဲတောထဲမှာတွေ့နေတာတောထဲမှာတွေ့နေတဲ့အခါကဏ္ဍကြတော့အဲ့ဒီမှာနာယရဆိုတဲ့ယတိနဲ့တွေ့တယ်မိကာစိနာဆိုတဲ့ယတိနဲ့တွေ့တယ်တွေ့တဲ့အခါကျတော့မေးတယ်သင်ဟာတဲ့ဘုသူတကြီးလေဘသူနည်းကိုရပြီးတော့အခုလိုယတိယဟန်ပြုလုပ်ပြီးတော့လာခဲ့တာလေမေးတယ်ဆိုလိုရင်းကတော့သစ္ဆရာဘသူလေမေးတာအဲ့ဒီခါမှာဘုန်းကြီးတို့အလောင်းတော်ဇနကမင်းကြီးကကျွန်ုပ်ရဲ့ဆရာဟာ တဲ့တခြားတော့မဟုတ်ပါဘူးအသီးသီးနေတဲ့တရက်ပင်ကြီးနဲ့အသီးမသီးတဲ့တရက်ပင်နှစ်ပင်ဟာမိမိရဲ့ဆရာပါပဲတဲ့အဲဒီအသီးသီးတဲ့တရက်ပင်ကြီးပစ္စည်းရပုံအသီးမသီးတဲ့တရက်ပင်ကြီးစီကားနေပုံဒါတွေကို ကြည့်ပြီးတော့တံဝေကညာနေဖြစ်ပြီးတော့ခုလိုကျွန်တော်ဟာယတိယံပြုပြီးတော့လာခဲ့တဲ့အကြောင်းဒါကြောင့်မို့တရက်ပင်ကြီးနှစ်ပင်ဟာသူ့ရဲ့ဆရာပါပဲယူတတ်တဲ့ပုဂ္ဂိုလ်ကြတော့ကြည့်နော် တရက်တဲ့နှစ်ပင်ရဲ့ပျက်စီးသွားမှုစီကားနေမှုကိုကြည့်ပြီးတော့မိမိဒီနေ့ကိုယ်လည်းဒီလိုဖြစ်ရမှာပါလားဆိုတာကိုတံဝေကဉာဏ်ယူပြီးတော့အဲဒီမှာယတိယဟန်ပြုလုပ်သွားနောက်ဘုန်းကြီးတို့ဟိုမှာဓမ္မပဒထဲမှာရှိသေးတယ်နင်္ဂလမထေဆိုတာနင်္ဂလမထေဆိုတာသူ့ရဲ့ပစိုးနွမ်းနဲ့ထုံတုံးပိုင်းလေးကြည့်ကြည့်ပြီးတော့သံဝေကဉာဏ်ကြီးယူတာ

စီတာပြီးတော့တခါလဲကြောကြောပြီးထွက်သွားဒီစီကနေမကြော်ဘဲနဲ့ငါမိတ်ဆိုပြီးတော့ထားခဲ့ဒါပေမဲ့မြေပြားတွေကတခါလဲလူလိတ်ငိုယိုပြီးတော့တခါလဲကိုလုံးနဲ့စီကိုဖြက်ဟာစီးပြက်သွားပြီဆိုရင်ကြော်ပြီးတခါအဲ့ရနေဝင်ရပြန်တက်ကြရလိုက်ကနောက်ကနေအမိလိုက်ကြတယ်အဲ့လိုနဲ့လိုက်တာအဲ့လိုနောက်ဆုံးကြတော့ ద్వార ကာမဆိုတဲ့ရွာကလေးရောက်သွားဘာရွာလဲဒွါရကမ္မတဲ့အဲ့ဒီမှာကမ္မဆိုတဲ့ဒွါရကမ္မဆိုတဲ့ယွာလေးရောက်သွား အဲ့ဒီရွာရောက်သွားတဲ့အခါကျတော့ရွာအယွင်ပေါက်မှာမိန်းကလေးတွေကစားနေကြတယ်မိန်းကလေးတွေစူပြီးတော့ကစားနေကြတယ်တချို့ကလည်းထုတ်စီတိုးတန်းတချို့ကလည်းဇဲခတ်တန်းတချို့ကလည်းပဲသူ့မိမိတို့ချက်တန်းပြုတ်တန်းပေါ့အဲ့လိုကစားနေကြအဲ့ဒီကစားနေတဲ့အချိန်မှာမိန်းကလေးတယောက်ကသူ့ရဲ့ဒီမှာသကောရဲကိုသဲတွေထက်သကောရဲကိုပါတွေထက်နေတယ် အဓိကကတော့ခွန်ကြီးတို့စဉ်းစားကြည့်တော့ဩထမင်းချက်တန်ဟင်းချက်တန်ကစားမယ်သဲတွေကိုဆန်းလို့ပြာတီးနေတဲ့သဘောပါအဲဒီမှာသဘောလေးကိုသဲတွေထည့်ပြီးတော့ပြာတီးနေတာသူကအဲလိုပြာတီးနေတဲ့အခါကျတော့ကစားနေတဲ့အခါမှာသူ့ရဲ့လက်တစ်ဖက်ကအတန်ကြီးနေတယ်အဲလိုလက်တစ်ဖက်ကအတန်ကြီးနေတဲ့အခါကလည်းကျတော့ဘုန်းကြီးတို့အလောင်းတော်ကအဲဒီမှာစဉ်းစားပြီးတော့ဒီမိန်းကလေးဟာ ဉာဏ်ပညာနဲ့ပြည့်စုံလို့ရှိရင်ကတော့ဖြင့်ငါရဲ့အမေးကိုသူဖြေနိုင်ပါပဲအဲ့တော့ငါသူ့ကိုမေးမယ်ဆိုပြီးတော့အဲ့ဒီမှာမေးတာမေးတဲ့အခါကလည်းကြတော့ဒီမိန်းကလေးတင့်ရဲ့ဒီဘက်လက်တစ်ဖက်ကတော့အသာမမြည်ဘူးဒီဘက်လက်တစ်ဖက်ကအသာမြည်နေတယ်ဘာကြောင့်ဒီလိုမြည်နေရတာလဲအဲ့ဒီမှာမေးတဲ့အခါကလည်းကြတော့မိန်းကလေးကအဲ့ဒီမှာအရှင်ရသေးတဲ့အရှင်ယဟန်တဲ့ ကျမရဲ့ဟောဒီဘက်ကလက်တစ်ဖက်ကတော့လက်ကောက်ကတစ်ဖက်သေးရှိတယ်တကွင်းလေးရှိတယ်လက်ကောက်ကဘယ်နှကွင်းရှိတယ်တကွင်းလေးရှိတယ်အဲ့ဒီမှာတကွင်းလေးရှိတဲ့အတွက်သူ့မှာဖောမရှိဘူးလေတဲ့တိုက်เสียခိုက်เสียဖောမရှိဘူးလေတဲ့အဖောမရှိတော့ဘယ်မှာအတန်ထွက်ပါမလဲတဲ့ဟောဒီတစ်ဖက်ကတော့တဲ့ဟောဒီမှာကျမမှာလက်ကောက်ကလေးနှစ်ကွင်းရှိတယ်နှစ်ကွင်းဆိုတော့အဖောရှိသွားနှစ်ကွင်းဆိုတော့ပါရှိသွားတယ် အဖော်ရှိသွားတော့ဟောတယ်အဲ့ဒီမှာတိုက်เสียခိုက်เสียလေးတွေရှိလာတာပေါ့တဲ့အဲ့လိုတိုက်เสียခိုက်เสียလေးရှိတော့အတန်ဘာဖြစ်လာလဲအတန်ထွက်လာတယ်အတန်ကြီးလာတယ်အဲ့ဒီမှာရှင်းတော့ဒါလေးပေါ့တယောက်တည်းဒီမှာသူ့ရဲ့ဒီကွင်းလေးကတကွင်းလေးရှိတဲ့အခါလက်ကောက်ကလေးတကွင်းလေးရှိတဲ့အချိန်လုံးမှာဘလောက်ပဲလှုပ်နေနေလှုပ်ချင်တဲ့လောက်လှုပ်ဘာသာမှမထွက်ဘူး လက်ကောက်ကလေးနှစ်ကွင်းရှိနေတဲ့အခါကျတော့တကွင်းနဲ့တကွင်းချိလိုက်ပုတ်လိုက်တိုက်လိုက်နေဆိုတော့အဲ့ဒီမှာအပန်ကြီးကြီးလာအဲ့ဒီအတန်ကြီးကြီးလာတာလေးကိုအဟောဘုန်းကြီးတို့အလောင်းတော်ကဒီကလေးမလေးမှာဉာဏ်ပညာရှိရင်ငါလူကျင်တဲ့အဖြေရနိုင်မယ်မင်းမှပဲဆိုမေးတာမင်းတဲ့အခါကလည်းကြတော့အခုဒီမှာလက်ကောက်ကလေးနှစ်ကွင်းရှိတဲ့အခါကျတော့သူတို့နှစ်ခုကဒီနှစ်ယောက်ဆိုတော့အဖော်ရှိလာတယ်အဖော်ရှိတဲ့အခါကျတော့ တိုင်မိတယ်ခိုင်မိတယ်ပြောကြတယ်ဆိုကြတယ်ပြောရင်ဆိုရင်စကားတွေကနေတယောက်နဲ့တယောက်ဖြီးတယ်ညှိတယ်အဲပြောရင်ဆိုရင်ဖြီးညှိပြီးတော့တယောက်ကိုတယောက်တခါတယ်တမျိုးတွေဖြစ်ကြတယ်အထင်မြင်တွေလွဲကြတယ်မှားကြတယ်ပြောကြတယ်ဆိုကြတယ်ဆိုတော့ကဲပါဖြစ်လာလေအတန်ကြီးထွက်လာတယောက်တည်းနေဘာတန်မှမထွက်ဘူးနှစ်ယောက်ဆိုရင်အတန်ကြီးထွက်လာနှစ်ယောက်ဆိုရင်အတန်ကြီးထွက်လာ အဆင်ပြေရင်လည်းပြေတဲ့အတန်တွေထွက်လာမပြေရင်လည်းမပြေတဲ့အတန်တွေထွက်လာအဲအဲ့ဒီတော့ဟိုကဒီလက်ကောက်ကလေးနှစ်ဖက်ကိုပြပြီးတော့နှစ်ကွင်းမို့အဖော်ရှိတဲ့အတွက်ကြောင့်မို့သူကတရားနဲ့တရားတကွင်းနဲ့တကွင်းထိပြီးညှိပြီးတော့အတန်တွေထွက်တယ်အသိဉာဏ်နဲ့သူ့နောက်ကဟိုမှာသေဝိတေဝီမိဖုရားကြီးရောအတင်းအမိလိုက်လာအမိလိုက်လာတယ်သေဝိတေဝီမိဖုရားကြီးကလည်းပဲတခါနဲ့အလွတ်မပေးဘူးအမိလိုက်လာတယ် နောက်ကမိဖုရားတွေကလည်းနောက်ကမုံမရွှေချံတွေကလည်းနောက်ကလိုက်အဲတော့တိဂုလိတိဝေမိဖုရားကြီးနောက်ကလိုက်လာတာကိုတွေ့တယ်ဒီကလေးမလေးကတွေ့တယ်အတင်ယဟန်အတင်ယဟန်ဟာတံ္ဍရာဝဆင်းရဲကလွတ်မြောက်ဖို့အတွက်တောထွက်တယ်ဆိုရင်တယောက်ထဲဧကစားရီတယောက်ထဲထွက်ပါနှစ်ယောက်ဆိုရင်ဖြိမယ်ညိမယ်အတန်ကြီးထွက်လာမယ်အဲတော့တယောက်ထဲတောထွက်ပါ တယောက်ထဲသွားပါသင်ဟန်လို့ပြောလိုက်တာအဲ့ဒီမှာအလောင်းတော်ကလကမင်းသဘောပေါက်သွားအလွန်ပေါက်သွားတယ်ဒီမှာအဲ့ဒီကြတော့မှဒီတိဝိဒေဝီကိုတခါတည်းယွမ်းလန်းတွေကိုကိုယ်ကောက်ပြီးတော့တခါတည်းသူ့ကိုမျက်ရှိဖြာတိဝိဒေဝီပါလုံးမဖြစ်ဘူးငါရဲ့တရားအလုပ်အထုတ်တဲ့နေရာမှာဒီတယောက်ပါလာရင်ငါတရားရှိကိုအထုတ်လို့ရမှာမဟုတ်အဲတော့ငါတယောက်ထင်းနေငါသွားမယ်ဆိုပြီးတော့အဲဒီမှာ ရွာထဲကိုဝင် ပြီးတော့တခါနဲ့ဟိုဝင်ဒီထွက်နဲ့လမ်းစာဖြောက်ပြီးတော့တရားဖင်အဲ့ဒီမှာတောထွက်သွားတာဒီကလေးမလေးရဲ့စကားဒါကြောင့်ဒီကနေ့တရားအထုတ်လာတဲ့ပုဂ္ဂိုလ်များနှစ်ယောက်နှစ်ယောက်အဖော်နဲ့လာရင်စကားပြောဗတရားမှာအမထုတ်ဖြစ်ဘူးစကားတွေပြောစကားပြောတော့တခါတရားမှာတရားနဲ့စတဲ့စကားဆိုရင်ကုသိုလ်ပွားလျာရှိပေမဲ့တခြားစကားဆိုရင်တော့အကုသိုလ်တွေပဲ ကိုယ့်ရဲ့သီလတောင်ညှိုးလျှောက်သွားတာတယ်တရားတိုးတက်ဖို့ဆိုတာနေနေသာသာသီလတောင်ညှိုးလျှောက်သွားတာအဲမကောင်းတဲ့စကားတွေပန်လာပြီဆိုရင် အပြစ်တွေပါပန်လာပြီအဲဒီထဲမှာဒေါသတွေပန်လာပြီအဲပန်လာပြီဆိုရင်အဆင်မပြေမှုတွေကနောက်ဆက်တွဲဖြစ်ကုန်တော့မယ်ကဲလူကျင်တဲ့တရားတွေရနိုင်ပါမလားကဲဒီတော့တရားရှာတဲ့နေရာတရားအလုပ်အားထုတ်ပြီဆိုတဲ့နေရာမှာဘုန်းကြီးတို့တယောက်ချင်းလားနှစ်ယောက်လား တိဟုတ်ကဲ့အခုဒီမှာလက်ကောက်ကလေးနှစ်ကွင်းကိုပြနေတာလက်ကောက်ကလေးနှစ်ကွင်းရဲ့အနေအထားကိုကြည့်ပြီးတော့ဘုန်းကြီးတို့အလောင်းတော်ဟာကြည့်နှစ်ကွင်းဆိုရင်ကြည့်မယ်ညိမယ်အတန်လေးထွက်မယ်ဒါလေးပြောလိုက်တာလေးနဲ့သဘောပေါက်ပြီးတော့ငါနှစ်ယောက်သွားလို့မဖြစ်ဘူးတယောက်တည်းပဲသွားမှာပဲဆိုပြီးတော့အဲ့ဒီမှာတယောက်တည်းယတိဟန်ပြုပြီးတော့ထွက်သွားတာဒါကြောင့်ဆိုလိုရင်းကတော့ဘုန်းကြီးတို့ယောဂီများပါပဲဖြစ်ဖြစ် တရားလို့အားထုတ်တော့မယ်ဆိုရင်အခုဒီမှာမြင်မြင်သမျှတွေကကြားသမျှတွေကမိမိတို့ကိုဒီမှာတင်ပြပေးနေကြတယ်ဒါပေမဲ့လို့မိမိကမယူတတ်လို့ရှိရင်တော့ရနိုင်သလားမရနိုင်ဘူးလားအခုဒီမှာမြင်မြင်သမျှတွေဟာဒီမှာတရားတွေပဲကိုကိုတင်ပေးနေတာပဲရေတစ်စက်တစ်စက်ကြာတာလေးကတင်ပေးနေတယ်ခြားလေးတွေကတင်ပေးနေတယ် ode e kenụ ụ dịa e ya ọdigha dị mbe ere oa d b e pụụ onye dị ma jasị ma k be ko bop kie bon ee cheche a nre enyea a na gha ị na kie bo ebe kụ kebo n ere echehe a ka m b ea ey ya ụ eyl kha g tawe o ala ire eji obiro na amade ee iche na ebo ya ma ဟောဒီအငှားခန္ဓာကိုယ်ကြီးကိုအရင်ပြုပြီးတော့ငါအမြတ်ရအောင်ရှာမယ်။ဘာရအောင်ရှာမလဲ။အေးတန်စီငှားပြီးတော့မောင်းတဲ့ပုဂ္ဂိုလ်ဟာဘုံနာကြီးနေပြရသေးတယ်။ပြောကြတော့ဖွာကြီးနေပြထားရသေးတယ်။ပြထားပြီးတော့မှဒီကားကအစ်စ်ကလေးပဲအလှတယ်ဆိုပြီးတော့မခန်းရတဲ့နဲ့ပုတ်တန်နေလို့ရှိရင်အမြတ်ထွက်မလားအရှုံးပေါ်မလား။ ကဲအမြတ်ရကြည်ရင်ဘလောက်ပဲလှလှဘလောက်ပဲတစ်တစ်ဘလောက်ပဲကောင်းကောင်းကိုယ့်အတွက်အမြတ်ရအောင်နာနာဒီကားကို မမောင်းရဘူးလားနာနာပတ်စံမရှာရဘူးလားအတင်းမောင်းပြီးလမ်းကြံကြံလမ်းဆိုးဆိုးမောင်းပြီးရှာရမှာလေရှာမှပုံနာကြီးလည်းပေးနိုင်တယ်ကိုယ့်အတွက်စောင်းဝင်နေရောမပြည့်စုံဘူးလားအမြတ်ရမယ်ဒီလိုပဲဟောဒီခန္ဓာကြီးမှာလေဒီတိုင်းနဲ့တနေ့နေ့စဉ်သူ့ကိုမျက်နာလေးသိပေးရ ဟိုတခါနဲ့ဝက်စားတွေလဲပေးရရေမိုးချိုးပေးရအစာဟောင်းတွေထုတ်ပေးရအစာသစ်တွေတွင်းပေးရသူ့အလုပ်ကြီးတွေလုပ်နေရဒီထဲကနေပြီးတော့ဘုန်းကြီးတို့ကဒီမှာသူ့စီကအမြတ်ရအောင်မရှာနိုင်ဘူးသီလအမြတ်တွေတမာတိအမြတ်တွေပညာအမြတ်တွေရအောင်မရှာဘူးခန္ဓာကိုယ်ပဲတခါလေယူရနေမယ်ဆိုရင်ဒီအနာခန္ဓာကြီးပင်မဲတံပြန်အားလျရရင်ကိုယ့်အတွက်အရှုံးလားအမြတ်လားဗျာအရှုံးပေါ်ပြီဒါကြောင့်မို့အဲ့ဒီမှာ ဒီအနာခန္ဓာကြီးကိုဘုန်းကြီးတို့ယောဂီများအရှုံးမပြဘဲနဲ့အမြတ်များများရအောင်ဒီကနေ့ကစပြီးတော့ငါတို့ရတဲ့အချိန်လေးကိုအဲ့ဒီမှာနည်းနည်းချင်းနည်းနည်းချင်းကအချိန်ကိုတိုးပြီးတော့ကိုယ့်အတွက်အချိန်ယူမယ်ဒီမှာဘုန်းကြီးတို့အခုဟိုးငါဆိုရင်တရားတွေကြိုးစားကြဓမ္မယုံပေါ်မှာလူမပြဘူးဒီဓမ္မယုံပေါ်မှာလူမပြဘူးနော်မနဲ့စောစားသွားတဲ့အချိန်စောစားချိန်တောင်တချို့ပုဂ္ဂိုလ်ကျန်ရသေးတယ် အာယုဆိုရင်လည်းတချို့ပုဂ္ဂိုလ်ကြံရသေးတယ်ဟိုဒီ9နာရီအဆောင်ပြန်ပြီဆိုရင်လည်းတချို့ကမပြန်ဘူးဓမ္မရုံပေါ်မှာပဲတရားတွေအချိန်ပုံကျူးစားနေကြတယ်အဆောင်ပြန်ရင်ကျိုးမရှိဘူးစကားတွေပြောပြမယ်ဆိုပြီးတော့မပြောဓမ္မရုံပေါ်မှာပဲအချိန်ပုံလုံးလုံးညနေ9နာရီပြန်တယ်မပြန်ဘူးနေ့လေစွန်းစားပြီးအဆောင်ပြန်တယ်မပြန်ဘူးဓမ္မရုံတန်းလာပြီးတော့ဓမ္မရုံမှာဈဉာလျှောက်ပြီးမှတ်တယ်ဓမ္မရုံမှာလူပြတ်တယ်မရှိဘူးအခုဓမ္မယုံကြီးကဘာသာလုံးကြား ဓမ္မယုံထဲမှာဘာတမ်းမှမကြဘူးဘယ်သူမှလည်းမရှိဘူးဒီထဲမှာအပေါက်အများအားတော့ပိတ်တာအဲ့ဒါပါလဲဆိုရင်ကြိုးစားမှုတရားလိုချင်မှုအားကောင်းနေတာလားအားနည်းနေတာဒီကုခန္ဓာတွေကအမျက်ရှာမှုအားနည်းနေတာကုခန္ဓာကိုသိပြီးအလိုလိုက်သိပြီးညာလုံးအားကြီးနေတယ်အဲ့လိုဆိုရင်ကိုလိုချင်တဲ့တရားရပါမလားကဲလိုချင်တဲ့တရားကိုရခြင်းနဲ့ဆိုရင်ဘုန်းကြီးတို့ယောဂီများက ရတဲ့အချိန်လေးကိုရှိပြီးတော့ကိုကအမြတ်များများရအောင်ကြိုးစားဖို့မလိုပေဘူးလားဗျာအေးခြားကောင်လေးကိုပမာပြုပြီးတော့အော်နည်းနည်းချင်းနည်းနည်းချင်းစုလိုက်တာခြားခြားတောင်ပုံကြီးဖြစ်တယ်လို့ငါလည်းနည်းနည်းချင်းကြိုးစားသွားမယ်အချိန်လေးတစ်ဖြည်းဖြည်းတိုးတိုးကြိုးစားသွားမယ်ကိုတော့ကဓမ္မယုံပေါ်တွေမှတ်တယ်အခုဆောင်ထိအောင်လည်းမှတ်မယ်ဟိုတော့ကအချိန်ပုံမှတ်မိဘူးအခုအချိန်ပုံတွေတိုးတိုးမှတ်မယ်တိုးတိုးကြိုးစားသွားမယ် ဟောဘုန်းကြီးတို့ဒီမှာပြားပရုံးရဲ့သူနည်းနည်းချင်းနည်းနည်းချင်းလေးစုပြီးတော့ထားလိုက်တဲ့ကနောက်ပြားအုံကြီးပြားရည်တွေအများကြီးမရပေဘူးလားဗျာဒီတစ်စက်မိတ်အောင်မှာခံထားတဲ့ရေအိုးဟာလည်းပဲတစ်ခါနဲ့တစ်စက်ချင်းတစ်စက်ချင်းကနောက်ကြတော့ပြည့်မသွားဘူးလားဗျာဒီအဲ့ဒီပုံစံလေးကိုယူပြီးတော့ဘုန်းကြီးတို့ယောဂီများကကိုအားထုတ်နေတဲ့တရားတွေကြိုးစားဖို့မလိုအပ်ဘူးလားကဲဆိုကြည့်လိုက်ခြားကောင်းမြေစု ပမာပြုအတုယူကြပါခြားကောင်းမြေစုပမာပြုအတုယူကြပါ ဝိယီသံတုံးပြံပတုံးပုံထုံးနီယူကဝိယီသံတုံးပြံပတုံးပုံထုံးနီယူက စင်မိတ်အောင်မိုးရေပေါက်ကြရောက်ပုံပမာတစင်မိတ်အောင်မိုးရေပေါက်ကြရောက်ပုံပမာ အလံယောဂီများကျိုးစားအားထုတ်ပါဤပုံအလံယောဂီများကျိုးစားအားထုတ်ပါ အဲဒီလိုဘုန်းကြီးတို့ယောဂီများက မြင်ရလေးတွေကြားရလေးတွေကကိုကယူတတ်မယ်ဆိုရင်ပညာတွေမရဘူးလားညာအဲဒီပညာတွေကိုအသုံးချသွားရင်ကို့တွင်ဘုန်းကြီးတို့ယောဂီများရတန်ဟောဒီလောကကြီးထဲမှာလည်းပဲအချွေရန်အကျော်စောတွေမရနိုင်ဘူးလားစီဝါဥက္ကာတွေတိုးတက်မဲ့ပညာတွေထိတ်တန်းရောက်သွားမယ်နောက်ပြီးတော့သုခံချမ်းသာဒုက္ခကို ချမ်းသာဒုက္ခဆိုတာအခုဒီမှာဒီဘဝမျက်မှောက်ဘဝမှာလည်းပဲလောကီစည်းစိမ်ဥစ္စာတွေပြည့်စုံပြီးချမ်းသာတယ်ဒီတိုင်းနဲ့ပညာကြီးရအောင်ယူပြီးတော့နမူနာလေးတွေယူပြီးတော့တာရကလေးတွေယူပြီးတော့ကြိုးစားပြီးတော့အားထုတ်သွားမယ်တရားတွေအားထုတ်သွားမယ်ဆိုရင်လည်းလွတ်မြောက်မှုချမ်းသာဖြစ်တဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာမရနိုင်ဘူးလားဗျာဒီဒါကြောင့်မို့ဘုန်းကြီးတို့လောကကြီးဟာကိုယ့်ရဲ့ဆရာပဲ အဲ့ဒီလောကကြီးမှာပြနေတာတွေကနေပြီးတော့ကိုယ့်ဟာကိုယ်ယူတတ်အောင်ယူသွားရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်တည်အောင်မရဘူးလားဒါကြောင့်လောကောတတ္တနာမာစေရောအတ္တနာထပတ္တတကောကာယကောတံညာနိယတဒုက္ခံဓမ္မတိကိစ္စတိလောကောဟောဒီလောကကြီးသည်လောကောတတ္တလောကသင်္ခါရလောကဩကတံလောကဟုဆိုသောလောကကြီးသည် တတ္တနာတုတုငါငါတတ္တဝမှန်သမျှတို့ဤအတ္တနတ္တပတတကောအကျိုးရှိသည်အကျိုးမဲ့သည်ကိုပြတတ်သောအာသေရောဆရာသမားတွေဖြစ်ကြပါ၏ကုန်၏တန်ထိုအကျိုးမဲ့အကျိုးရှိကိုကာဟကောယူတတ်ရအောင် ပြုတတ်သောယူတတ်အောင်ရတတ်အောင်ပြုတတ်သော ။ယာနီပညာဉာဏ်ရှိတဲ့ပုဂ္ဂိုလ်သည်ယတံအချွေအယံအကျော်ဇောကို၎င်းဒုက္ခချမ်းသာဒုက္ခကို၎င်းသမတိခိစ္စတိကောင်းစွာမသွေးရနိုင်ပါပေ၏ဣတိဤသို့အဝေါစာကောင်းစွာမသွေးဟောကြားတော်မူခဲ့ပါပေတည်း တိမာယာစကြံ